ဘုန်းကြီးကလာခြင်းနေလာခြင်းနေမှာဟောဖို့ပါပဲဟိုတနေ့ကလည်းဓမ္မရာရတို့နေရာညာတို့လာခြင်းနေကိုချိန်တာအဲတော့လာခြင်းအဲတော့လာခြင်းကနေညာတို့လာခြင်းနေကိုချိန်တာဟောဝေးအဲမဲ့ခုသမထမ်းဆရာတွေကဒီလာနာဖြစ်နေမကောင်းတာတွေကများတယ်သမထမ်းလဲသိရယောဂီပုဂ္ဂိုလ်တွေမင်းညာပြောဆိုနေရအဲဒီမြင်မြင်ပြောဆိုတဲ့ခါတရားတွေကလည်းနေစဉ်ဟောနေရ ဒါတော့သတင်းလေးလည်းပဲအဲ့ဒါတရားဟောရစဉ်သင်္ဘာမိဒီခါနေမကောင်းဖြစ်ကုန်လို့လို့ဒါကြောင့်လေဒီနေ့လောက်ွယ်နေ့တည့်ရက်ပြဟောမှပဲစဉ်းစားနေကြတယ်ဘုန်းကြီးဟောဖို့ရလက်လုပ်ထားပါလေသမာဓာရတုတ်တရားဟောရမှာပဲသမာဓာရတုတ်တရားဟောတော့ကလာပြီနေကလာပြီနေကဟောခဲ့တာကတော့ နည်းနည်းလောက်အစလောက်ပဲရှိပါသေးတယ်ဒီတိုင်းကဒီစီဆရာတော်ကလည်းဟောတော်တာနဲ့ညနည်းနည်းစရုံတော့စပြီးတော့ဟောတယ်ဓမ္မရာဂတုတ်တရားစာပိုင်းကနည်းနည်းလေးထပ်ပြီးတော့ပြောဆက်မိသွားအောင်ဓမ္မဒါရာနုဒိခွေဘဝတမအာနိဒဒါရာအတိမေဒိခေတုံးမေတုလူကပါကိန္တိမေသာဝကဓမ္မရာရာဘဝေယောနောအာနိဒဒါရာတိ ဘေကဝေယံတို့ဒုံမေသင်တို့သည်မင်းငါဤဓမ္မရာယာရာတရားအမွေကိုခံယူကြကုန်သည်ဘဝထားဖြစ်ကြပါကုန်လောအာမိတာဒါယာရာအာမိတာခေါ်တဲ့ပစ္စည်းအမွေကိုခံယူမြဖြင့်အာရတင်နေနေကြတော့မွေကညာသာတို့သည်မဟာဘဝထားမဖြစ်ကြပါကုန်လင်မြတ်စွာဘုရားအဲဒီရာယဟန်တော်တွေကို ဟိုနေတိမ်တိမ်မွေ့မွေ့နဲ့နုနုညံ့ညံ့နဲ့တောင်းပန်ပြီးတော့ဆုံးမထားပါတယ်ဘုရားတဆူတဆူပွင့်လာတာလေတင်ချင်းနဲ့ကဘာတဲ့သိရှိသိချင်းနဲ့ကဘာတဲ့သိဆက်၆သိချင်းနဲ့ကဘာတဲ့သိဘာလို့လဲရှိချင်းပြီးတော့ပွင့်လာတာသတ္တဝါတွေနိဗ္ဗာန်မျက်မှောက်ပြုဖို့ဆင်းရဲခသိန်းကလွံ့မြောက်ဖို့ပဲဒါရည်ရွယ်ချက် အရေးကြီးဆုံးချက်ပဲဒီပြင်ဟာတွေကတော့အရေးကြီးတာတွေမဟုတ်ဘူးဒီပြင်တာမန်ကုသိုလ်ဖြစ်ရုံလူချမ်းသာနာချမ်းသာလေးတော့ရရုံမျက်မှောက်ချမ်းသာလေးရရုံဒါကတော့အရေးကြီးတဲ့ကိစ္စတွေမဟုတ်ဘူးအာမြဝဆင်းရလုံးမြောက်ဖို့ရတာအရေးကြီးဘာကြောင့်အရေးကြီးတော့ဆိုရင်သံဃာဝဆင်းကလွတ်မြောက်အောင်ကျင့်တဲ့နီလကိုဘုရားမှာကဟောနိုင်တယ်။ဒါလို့မြတ်စွာဘုရား။သမန္တမုဒ္ဒမြတ်စွာဘုရားမှာကဟောနိုင်တယ် ကမ္ဘာလောကကြီးမှာပညာရှိတွေဆိုတာကတော့ထိုက်တရားတော့ဇာရှိနေကြတာပါပဲဖရာပွင့်နေသေးသေးမပွင့်နေသေးသေးပညာရှိတွေဇာရှိတာဟိုရလည်းရှိဒီရလည်းရှိဟိုနိုင်ငံလည်းရှိဒီနိုင်ငံလည်းရှိကမ္ဘာပေါ်မှာပညာရှိတွေရှိကြပါတယ်ဒီပညာရှိတွေဟာလည်းပဲဘတ်တော်ရီချမ်းသာချမ်းသာရောက်နိလန်းကိုသူတို့ကြံစကြမိမိတို့ကိုယ်တိုင်လည်းပဲဆင်းရဲခြင်းအောင်ချမ်းသာအောင်သူတို့ဘာတွေလည်းဆင်းရဲခြင်းအောင်ချမ်းသာအောင်မိတို့ကြံစကြ ကြံစားပြီးတော့သူတို့သဘောကျတဲ့အတိုင်းသူတို့ညာနဲ့မှသက်ဝင်တဲ့အတိုင်းရှင်းမုံကျင်ကြီးတွေလည်းဟောကြပြောကြနဲ့တဦးနဲ့တဦးနဲ့လည်းမူကမတူကြဘူးပေါ့အဲဒီမှာဘာသာတရားတွေမျိုးမျိုးဖြစ်တာဘာသာတရားတွေမျိုးမျိုးထူထူဖြစ်သို့တော်လည်းအဲ့ဒီဟာတွေကသာမယဝဆင်းရဲကတကယ်လွံ့မြောက်ကြောင်းတော့မရှိဘူးနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာကတော့မရှိဘူး သမ္မာသမုဒ္ဒမြတ်စွာဘုရားများသာလျှင်သံဃာဝဆင်းကလွံ့မြောက်တဲ့နိဗ္ဗာန်အာသံဃာဝဆင်းကလွံ့မြောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဘုရားလမ်းမှန်တွေကိုဟောနိုင်တယ်ဘုရားပွင့်တဲ့အခါကလာကြမှာဟောနိုင်တယ်ဘုရားမဖြစ်သေးရင်ဘုရားအလောင်းတော်တွေလည်းဟောနိုင်မှာမဟုတ်ဘူးအကျိုးကခုနှစ်ခါကာလမှာနောက်ပွင့်မဲ့အရိမတိယဘုရားအလောင်းတွေကိုတောင်းတာကြအဲ့ဒီဘုရားအလောင်းတွေရောက်လို့ရှိရင်ဖြင့်ဘုရားအလောင်းတရားနာလို့ရှိရင်ကောင်းနိုင်မယ်လို့ဒီလိုညွှန်လင်းကြတယ် အမှန်ကတော့ဘုရားအစ်ဖြစ်မှာပဲတရားမှန်နေပြည့်စုံလို့ဟောနိုင်တယ်ဘုရားအလောင်းကမဟောနိုင်သေးဘူးဘောရညဇာဘုရားအလောင်းတော်တောင်မှဘုရားအဖြစ်မရောက်ခင်ကနိလမှာမဟောနိုင်သေးဘူးတော်မထွက်ခင်က29နှစ်မှာတော့တဲ့တာကိုအဲ့ဒီအတွင်းကသံဃာဝဇင်းကလုံးမြောက်ကြောင်းတရားသူမဟောနိုင်သေးဘူးတော်တဲ့တာတော့လည်း6နှစ်ပါလုံးဒုက္ခရစရိယာကျင့်နေတာကျင့်နေတာအဲ့ဒါတွေအကောင်းမှပြီးတော့ကျင့်နေတာ အဲဒါတွေလည်းပဲသံဃာဝစီကလုံးမြောက်ကြအောင်မဟုတ်ဘူးသူများလည်းမဟောနိုင်သေးဘူးနောက်ဆုံးဘောရိမင်းအောင်ယရနာပလင်ထဲမှာသေဝပုဂ္ဂိုလ်ထိုင်တော်မူပြီးတော့တရားနှလုံးသွင်းအားထုတ်လို့မဇ္ဈိမပရိပဒါအကျဉ်းလမ်းဖြင့်ဘုရားဖြစ်ရောက်သွားမှအဲဒီကနောက်မှနိမလာမနေဟောနိုင်တာအဲဒီနိမလာမနေဟာဘာအတွက်တုံးဆိုရင်သာမယဝဆင်းရဲကလွန်မြောက်ဖို့နိဗ္ဗာန်မျက်မှောက်ပြုဖို့ပဲ ။သာမြဝဆင်းကလွံ့မြောက်မှနိဗ္ဗာန်ကိုမျက်မှောက်ပြုပြီးသာမြဝဆင်းကလွံ့မြောက်ပြီးတော့သွားမှအပင်သာဝရငြိမ်းချမ်းအမြဲတမ်းငြိမ်းချမ်းရေးတရားကိုရ။သုံးမို့ရင်တော့ဒီပြည့်ဤကတော့တခဏတခဏလောက်ပဲငြိမ်းပါလေ။လောကရင်သာဝနေကြည်လဲအောင်ဆိုပြီးတော့လူတွေကြံ့ညဖာညလောက်ကြကိုင်ညသူဟာတွေလည်းပဲအကောင်းနေပါပဲမကောင်းမှုတော့မဆိုရဘူးမကဲရဘူးမချုပ်ကြရဘူးသူကရှင်းမရမှာကောင်းပါလေသူကလည်းဒါပေမဲ့လို့ဒါကတော့ တသက်လျာတဘဝတာလေးပဲဘယ်လိုပဲကောင်းကောင်းတသက်လျာတဘဝတာပဲနောက်ဘဝယူမသွားနိုင်ဘူးနောက်ဘဝဘယ်လေးပါမကြစေရပါဘူးလို့တောင်းမခံနိုင်ဘူးဒီဘဝတို့လိုကိုင်းလို့ပစ္စည်းဥစ္စာတွေအသုံးဆောင်နေဘယ်တော့ပဲပေါ်နေနေဘယ်တော့ပြည့်စုံနေနေဘယ်လေးပါမကြစေရပါဘူးလို့တောင်းကမလုံနိုင်ဘူးမဆောင်ရွက်နိုင်ဘူးဘယ်သူမှမဆောင်ရွက်နိုင်ဘူး ငွေတွေပုံပြီးပေးလို့လည်းပဲဘယ်လေးပါးကလွတ်မြောက်နိုင်တာမဟုတ်ဘူးအကုသိုလ်မကောင်းမှုကနေအတိအကျပြုလုပ်ထားလို့ကျင်နေရတဲ့ကြနိုင်တာပဲတိရစ္ဆာန်တွေဆိုတာကလူတွေတွေ့နေရတာတိရစ္ဆာန်တွေခေါ်တယ်อืมဒီလေကြောင့်တ attva တွေရှိတယ်ဒီလေကြောင့်တ attva တွေပြည့်တို့နဲ့တို့ဒီလိုအားတွေလည်းရှိတယ်အခြေမရှိတဲ့တ attva တွေလည်းရှိတယ်အခြေများတဲ့နေအများတို့မိုးနီတန်ကောင်းတို့စသည်ဖြင့်ဒီလိုအကောင်းတွေလည်းရှိတာအမျိုးစုံပဲအဲဒါတွေက ကောင်ကြီးရောသေးရောစုံတော့ပဲလူမဟုတ်တဲ့ဥစ္စာတွေအတိတ်ကနေပါတယ်ဒီကောင်မျိုးမျိုးတွေလည်းပဲဖြစ်နိုင်တာပဲလူတွေမမြင်ရတဲ့ကြိတ်တာဆိုတာကြီးရဲ့ငါပြဒုက္ခတွေရောက်အဲဒီလိုကြိတ်တာတွေလည်းဖြစ်နိုင်တယ်အတူတကယ်ဆိုတာတွေလည်းကြိတ်တာမျိုးတွေကပဲဒါတွေလည်းဖြစ်နိုင်တာပဲအဲဒါတွေကလွတ်မြောက်အောင်သူလောကကြီးပွားရေးချမ်းသာရေးနေကြတော့မတတ်နိုင်ဘူးလောကတွေလောက်သာတတ်နိုင်တယ်ဒါကြောင့်အရေးကြီးတာကအဲဒီ အပယ်လေးပါးကလွတ်မြောက်တဲ့တရားရဖို့လည်းအရေးကြီးတယ်။ဘယ်လေးပါးကလွတ်မြောက်ရုံနဲ့ပြီးရောလားဆိုတော့ဒါလိုလည်းမဟုတ်သေးဘူး။ဘယ်လေးပါးကလွတ်မြောက်လို့လူဘဝနတ်ဘဝတွေဖြစ်နေကြတဲ့လူချမ်းသာနာချမ်းသာလို့ခေါ်ရတယ်လို့လူဆင်းရဲနာဆင်းရဲတွေကလည်းရှိသေးတာပဲ။လူဆင်းရဲနာဆင်းရဲတွေလူဆင်းရဲတွေဆိုတာလောကအခုမြင်တွေ့နေကြတဲ့ဆင်းရဲတွေအမျိုးမျိုးပေါ့။အဲသာဝနေနဲ့သာတိဆင်းရဲတွေရှိတယ်။ဒါတော့ပြယံအန္တရာယ်မျိုးမျိုးကြောင့်ဖြစ်တဲ့ဆင်းရဲတွေရှိတယ်။ကိုယ်ထဲမှာယောဂဝေဒနာကြောင့်ဖြစ်တာရှိတယ်။ဥလို့ဖြစ်ရတဲ့ဆင်းရဲတွေရှိတယ်။ ုံနဲ့တုံနဲ့သိခင်နေတဲ့ပုဂ္ဂိုလ်တွေကြွယ်ကြရလို့ပြရတဲ့ဆင်းရဲတွေရှိတဲ့မျိုးစုံသုံးလို့ပါပဲဆင်းရဲတွေအဲဒါကဒုသီနာတိအများကြီးဆင်းရဲအများမသိရဲ့အရိယာပုဂ္ဂိုလ်တွေအမြင်ယဟနာပုဂ္ဂိုလ်တွေအမြင်နဲ့ဆင်းရဲတွေကလည်းရှိတယ်။ဘာတွေလဲဆိုလို့ရှိရင်ဒါတွေကတော့ဖြစ်ပြနေရတာတွေကဆင်းရဲနေတာပဲ။ပြက်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်။ဘယ်မှတည်မြဲနေတာမရှိဘူး။အဲ့ဒါမြင်မှုရရေးကြည့်တယ်။ယောဂီပုဂ္ဂိုလ်တွေဝိပဿနာဉာဏ်ရင်းနေတဲ့ခါမှလည်း ဖြစ်ပြတဲ့သင်္ခါရဒုက္ခဆင်းရဲတွေမြင်ရတယ်မြင်လာတဲ့ဖြစ်ပြီးပြတ်သွားတာပဲမြင်တာဘယ်လိုကောင်းပါလဲအမြင်ကဘယ်လိုကောင်းပါလဲဆိုရင်လည်းအဲ့ဒါဖြစ်ပြီးပြတ်သွားတာဘာမှမရှိဘူးအနှစ်သာရဘာမှမရဘူးကြားတာလေးကလည်းကောင်းတယ်ဆိုတာလည်းပဲကြားပြီးကြောက်သွားတာဘာမှအနှစ်သာရမရှိဘူးနာရတာလေစားရတာလေကောင်းပါတယ်ဆိုရင်စားရတာကတော့အများကြီးကြိုက်ကြတယ် သာကောင်းသာကောင်းနဲ့စားလို့ရှင်ပြောလို့ရှင်လို့စိတ်တွေတက်ကြွလို့တခါဝမ်းမြောက်ဝမ်းသာဖြစ်လို့ကောင်းလိုက်တာကောင်းလိုက်တာနဲ့ချင်းမွန်းလိုက်ကြသေးအာဘယ်နှင်းကဘူကောင်းတယ်ဘယ်သူချက်တာကဘူကောင်းတယ်စသည်ဖြင့်ဒီလိုလဲပြောကြတယ်ဘယ်သားကကောင်းတယ်ဒီလိုလဲပြောရတယ်ချင်းမွန်းကြအဲဒါလေးတွေကလည်းအခိုက်အတန့်ပါပဲကောင်းတာတွေခဏပဲကောင်းပြီးပြောကောင်းပြီးပြောကောင်းပြီးပြောဖြစ်ပြနေတယ်တရားတွေအာမနစ်သက်သားကြအာကိုကြမရှိဘူးဒီကြောက်သွားတာကြီးတဲ့ကိုကတွေ့ရှိတယ်ဒီလို အဲဒီမှာလည်းအတွေ့အထိကောင်းနေဆိုတာတာယာစရာကမုံထဲမှာအမြင့်ဆုံးဆိုတာပဲအမြင့်ဆုံးအကျဉ်းဆုံးဒီလိုဆိုအဆိုးအဆုံးတရားပါပဲအဲဒီမှာလည်းကောင်းတယ်လို့တာယာနှိမ့်သက်ပြီးတော့နေကြဒါလည်းပြီးရင်ကြောက်သွားပါမှမရှိတော့ဘူးဒီကုသင်္သားလို့ဒီကုထဲမှာကောင်းနေတာရှိတယ်ဒါတွေလည်းဒီစီကကောင်းနေတာတွေပြန်စဉ်းစားလို့ဝမ်းမြောက်ဝမ်းသာခြင်းကောင်းတယ်ယခုလောလောဆယ်ပြည့်စုံချမ်းသာနေရတယ်အဲ့ဒါတွေစဉ်းစားပြီးကောင်းနေတယ်နောက်ခါကာလမှာကြီးပွားမယ်ချမ်းသာမယ်ရေးတွေ အဲ့ဒါတွေမျောတွေးပြီးတော့စိတ်ထဲထမ်းတာနေတာရှိတယ်။ကာလသုံးပါးနဲ့ဒီရောနောက်ရောဒီခုပစ္စုပန်ကာလသုံးပါးနဲ့စကားကောင်းနေလို့အာယုံပြုတ်ပြီးတော့စိတ်ထဲမှာချမ်းသာဝမ်းမြောက်ပြီးတော့နေတာလေ။ဒီခုလောလောဆယ်ဆိုရင်ပစ္စုပန်ကတော့သုံးဆောင်ခံစားရလို့ဘို့လိုရှိတာတွေပြည့်စုံလို့ဟိုစီမံထားတဲ့အတိုင်းညံထားတဲ့အတိုင်းသိက္ခာတွေအောင်မြင်သွားလို့ဘို့တွေ့ရင်နာတွေတွေ့ရလို့ဘို့သိရင်နာတွေသိရလို့လူမြင်တဲ့ပုဂ္ဂိုလ်တွေနဲ့ဒုညရလို့စသည်ဖြင့်ပြီးတော့ အကြောင်းမောင်းညီညွတ်ပြီးတော့ဝမ်းမြောက်ဝမ်းသာရှိရတယ်ချမ်းသာတယ်ရှိတယ်ဒါတွေဟာကောင်းတော့ကောင်းတဲ့ဥစ္စာတွေပဲဒါပေမဲ့လို့ဒီချမ်းသာတွေကလည်းပြီးပြောက်တာပဲမြဲတည်နေတာလည်းဘာမှမရှိဘူးတဲ့အဲ့ဒါတွေကသင်္ခါရဒုက္ခတွေခေါ်တယ်တဲ့ဒီသင်္ခါရဒုက္ခတွေကို မြင်နိုင်ဖို့ရရေးကြည့်ပါတယ်မာမန်ပုဂ္ဂိုလ်အနေနဲ့အမှန်မြင်ခဲ့ပါတယ်ဒီတိုင်းစဉ်းစားတွေးကြည့်ရင်အတော်အသင့်လောက်သာမြင်တယ်ဒါပေမဲ့လို့ကောင်းတဲ့ဘက်ကနေပြီးတော့မြင်သွားတာများတယ်မကောင်းတာလေးတွေက အဲဒီညာနဲ့မနာစဉ်းစားနိုင်မှနည်းနည်းလေးရေးလေးပေါ့အဲကောင်းနေတာလေပဲထင်းနေတယ်မြင်လို့လည်းကောင်းကြားလို့လည်းကောင်းနားလို့လည်းကောင်းစားလို့လည်းကောင်းသိလို့လည်းကောင်းကိုယ်လိုသံလိုကောင်းထိုင်လို့ထားလို့ကောင်းသွားလို့လာလို့ကောင်းစားရရအကုန်လုံးကောင်းနေကြီးရဲ့ထင်းနေတယ်အဲကြောင့်မို့ဒါရီပါရနှင်းဖြစ်တဲ့သမှုရသစ္စာရဏတွေဖြစ်နေတာဒီတဏှာတွေဖြစ်တော့ဘဝသေးတွေထက်ခါထက်ခါဖြစ်ရတယ်အဲဘဝသေးတွေထက်ခါထက်ခါဖြစ်ရတယ်ဖြစ်ရပါမအိုရတယ်နာရတယ်သိရတယ်ဆိုရင်ဘူးဆိုရတယ်ငိုကြွေးရတယ်စသည်ဖြင့်သင်ရတယ်တခါလဲ ဘဝတိဖြစ်ကြတဲ့ကလက်မှတ်ထိုးထားတယ်လို့ပဲတခါလဲပါသွားတော့လည်းစာချုပ်စာချုပ်ထုတ်ထားတယ်လို့တခါလဲပါလာအဲ့ဒီသင်ရည်မြင်နိုင်မှုကအရေးကြီးပါလေတရားထုတ်လို့ယောဂီပုဂ္ဂိုလ်တွေဝိပဿနာဉာဏ်ရင်းတဲ့ခါကာလကျတော့မှတ်တိုင်းမှတ်တိုင်းအပြစ်နဲ့အပြက်ကြီးတွေတွေ့ရတယ်ဘာမှဖုတ်တန်တာမရှိဘူးဒီထဲမှာသူတရားထုတ်တဲ့ပုဂ္ဂိုလ်တွေဒီဉာဏ်လေးရောက်တဲ့ပုဂ္ဂိုလ်တွေကဒီလိုသိတာပေါ့မရောက်သေးတဲ့ပုဂ္ဂိုလ်တော့လည်းမသိသေးဘူး ဉာဏ်ရောက်ပြီဆိုလို့ရှိရင်မြင်ရတယ်လည်းမြင်ပြီးကြောက်ကြားရတယ်ကြားပြီးကြောက်နားရတယ်နားပြီးကြောက်သာတိရတယ်သိပြီးကြောက်တွေ့ထိရတယ်လည်းတွေ့ထိပြီးကြောက်ဒီကုသနာကြံစည်တဲ့အာယုန်တွေကလည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဘယ်ဟာမှဒီရနေတာမရှိဘူးကိုယ်တဏ္ဍာကလည်းဖြစ်ပြီးကြောက်ဒုညတဏ္ဍာကလည်းဖြစ်ပြီးကြောက်အလုံးလုံးတစ်လောကလုံးဒီလိုဖြစ်ပြောင်းနေတဲ့တရားကြီးတွေရှိနေတာအဲ့ဒါတွေကိုမြင်ရတွေ့ရတယ်သင်္ခါရဒုက္ခတွေတဲ့ဒါတွေအဲ့ဒီသင်္ခါရဒုက္ခတွေမြင်ဖို့ရည်ကြည့်ပါလေ အဲဒီသင်္ခါရဒုက္ခတွေမြင်ပြီးတော့ဒီသင်္ခါရဒုက္ခတွေကလုံးဝလွတ်မြောက်တဲ့နိဗ္ဗာန်ကိုရောက်ဖို့အရေးကြီးတယ်အဲဒီနိဗ္ဗာန်ရောက်မှအမြဲတမ်းချမ်းသာတယ်အဲဒီနိဗ္ဗာန်မရောက်သေးလို့ရှင်သူဖြစ်ရလူဘဝမှာလူဘဝနဲ့စတဲ့ဆင်းရဲတွေပြိတ္တိနေခြင်းကိုရင်နာခြင်းစကြည့်လို့ဆင်းရဲတွေတွေ့ရတယ်နတ်ဖြစ်တယ်နတ်ဘဝအတိဖြစ်ရဝေရတေရဒီဆင်းရဲတွေတွေ့ရတယ်ဓမ္မဖြစ်လဲဓမ္မဘဝမှာအတိဖြစ်ရရင်းကျက်ပြီးတော့ဝေရတေရရှိတာပဲဆင်းရဲခဏမစက်ဖြစ်ပြနေတဲ့ဆင်းရဲတွေရှိနေတာအဲဒီဆင်းရဲတွေ အကုန်လုံးကလွတ်မြောက်အောင်ဟာမြတ်စွာဘုရားမှာဟောနိုင်တယ်မြတ်စွာဘုရားဟောတဲ့အခါယုံကြည်တဲ့တရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကလက်ခံပြီးတော့ကျင့်ကြတာကိုသူဆရာကောင်းသမားကောင်းတွေဆေးဝါးကုသရမှာလူမမာတွေကဆေးကုသနဲ့သူကလည်းဆရာကောင်းသမားကောင်းတွေဆေးကုတဲ့နေရာမှာယုံကြည်တဲ့ပုဂ္ဂိုလ်လည်းရှိမယုံကြည်တဲ့ပုဂ္ဂိုလ်လည်းရှိမယုံကြည်တဲ့ပုဂ္ဂိုလ်တွေကသွားပြီးတော့အခုမခံဘူးယုံကြည်တဲ့ပုဂ္ဂိုလ်တွေကအခုခံတယ်ဆရာကမျိုးမျိုးရှိတာကိုနောက်နောက်တိုင်းကလာတဲ့နည်းနဲ့ဆရာရှိတဲ့တိုင်းရင် သင်ဆရာသိပညာတွေနဲ့ဆရာတွေရှိတယ်။အဲဒီတော့ဟိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်စိုက်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အဲဒီတည်းမှာကိုယုံကြည်တဲ့ဆရာထာမှာသိကုရ။ယုံကြည်တဲ့ဆရာထာသွားပြီးတော့မကုရ။အဲဒီလိုပဲညစာဆရာသံဃာဝဆင်းရလွတ်မြောက်တဲ့တရားတွေဟောနေပေမဲ့ယုံကြည်တဲ့ပုဂ္ဂိုလ်တွေသာလား။မယုံကြည်တဲ့ပုဂ္ဂိုလ်တွေကမလားဘူး။အခုဘုရားသာသနာတော်ကြီးထွန်းကားနေတဲ့သုစေကမှုဗုဒ္ဓမြတ်စွာဘုရားရဲ့တရားယုံကြည်တဲ့ပုဂ္ဂိုလ်တွေကလည်းလက်ခံပြီးကျင့်နိုင်တာ မယုံကြည်တဲ့ပုဂ္ဂိုလ်တွေကရှင်းဖို့အဝေးကြီးပဲဒီတရားတွေကိုလှည့်လို့မလှည့်နိုင်ဘူးလို့ဆိုတာဒီတရားသူတို့အမြင်အားဖြင့်ဆိုသူကကောင်းတယ်တော့မထင်ဘူးမင်္ဂလာရှိတယ်လို့မထင်ဘူးဒါတော့ဒီတရားနဲ့သူတို့ကြောပေးပြီးတော့နေကြတာသံဃာကိုသံဃာမှာကျင်းနိလာရမှာသာရမဝိမုခဘုရားကောင်းတရားတွေကြောပေးလာတယ်မျက်နှာတွဲလာကြတယ်အဲ့ဒီမျက်နှာတွဲလာတဲ့ပုဂ္ဂိုလ်တွေကဒုက္ခရောက်တာပါပဲ ညနာလွဲနေတော့မှတော့သူတို့ကောင်းတယ်လို့ထင်တာပေါ့လေကိုကနဲ့ကိုကိုအမှလမ်းမှာတို့မှအမြင်ကျဲတယ်တို့မှအမြင်မှန်နဲ့အဲဒီလိုအောက်မေ့ရတယ်နောက်တစ်နေ့ကျတော့အဲဒီလိုအောင်တရားနဲ့ကြောင်းကြောင်းများနေပြုလုပ်တဲ့ပုဂ္ဂိုလ်တွေကဒုက္ခရောက်ကြတာပဲဒီမှာဒုက္ခရောက်ကြတာကတော့အဲဒါကြောင့်မြတ်စွာဘုရားပွင့်တော်မူတဲ့အခါကာလသာနဲ့မြတ်စွာဘုရားဟောတဲ့တရားကိုလိုက်နာပြီးခြင်းမှာသာလဲသံဃာဝဆင်းရဲကလုံးဝလွတ်မြောက်နိုင်တယ်အဲဒီလိုလွတ်မြောက်နိုင်တဲ့မြတ်စွာဘုရား ဘုရားဆုံးမခံပြီးတော့နေတဲ့သတိသားတွေအဆုံးမဩဝါဒပေးပါရဲဘိကဝေယံတို့တုံမေသင်တို့သည်မင်္ဂာဤဓမ္မရာယရာတရားမွေခံရကုန်သည်ဘဝထဖြစ်ကြပါကုန်လောတရားမွေခံညာသူအချင်းကရဟန်းတော်တွေအလေးနဲ့စဉ်းစားရမှာဆိုတာဘုရားကပေးတရားမွေပေးသာသနာပေါင်းဝင်လာကြတာဘာလို့ဝင်လာကြလဲ သေချာဆိုလို့ရှိရင်တရားမှုရဖို့ရမယ်သင်္နာရဲ့ပင်ရှိတာအာနာဘဝင်လာဘာကြလို့ဝင်ရတယ်သံဃာဝဆင်းရလွံ့ရောက်ဖို့ပဲအရှင်ဘုရားဝင်တော့ကသံဃာဝဆင်းရလွံ့ရောက်ဖို့ဝင်တာဟုတ်ပါရဲ့လားလို့မင်းတို့မင်းတို့တို့သာသနာဝင်တော့ကငငယ်ကဝင်လာတာပဲတို့ဆရာတွေပြီးတယ်တရားပြီးအောင်တို့ဆရာတွေပြီးတယ်တရားကောင်းတယ်အဲ့ဒီတရားပြီးအောင်ဆိုပြီးတော့ဝင်လာတာပဲဒီလိုဖြစ် အဲ့ဒါလည်းတဏှာကိုဆင်းရဲလုံးမြောက်ဖို့ပါပဲအခုသမာဓိမှလည်းငယ်ငယ်ကသင်္ကန်းဝတ်လာတဲ့ပုဂ္ဂိုလ်တွေဒီပုံဒီနည်းပဲဖြစ်ကျိုးဆရာသမားတွေပြီးထားတဲ့တရားကောင်းတယ်သင်္ကန်းဝတ်လို့ရှိရင်သင်္ကန်းဝတ်ပြီးကျင့်လို့ရှိရင်ဒီတရားတွေရမယ်အဲ့ဒီလိုယုံကြည်ပြီးတော့ဝင်လာတော့လားဒါဟာတဏှာကိုဆင်းရဲလုံးမြောက်ဖို့ပါပဲပြီးမှဝင်လာတဲ့ပုဂ္ဂိုလ်တွေကတော့တဏှာကိုဆင်းရဲလုံးမြောက်ဖို့ဆိုတဲ့ရည်ရွယ်ချက်အထူးသဖြင့်ပါရပါတယ်လို့အဲဒါတဏှာဝဇင်းကလုံးရောက်တယ်ဆိုရယ်တရားမူသာမလုံးရောက်တာပစ္စည်းမူတွေခံယုံတဲ့ သာသနာတော်ဝင်ဝင်ချင်းရတဲ့မင်္ဂအမွေတွေဆောင်းအမွေတွေကျောင်းရာနေရာအမွေတွေစိတ်ပစ္စည်းအမွေတွေစိတ်ပစ္စည်းလေးပါဒီမွေတွေခံုံညနေကတော့တဏှာဝဆင်းရမလို့ဘူးအဲတရားအမွေခံမှတဏှာဝဆင်းရလွံ့မြောက်တယ်တရားအမွေတရားအမွေဆိုတာဘာတော့ဆိုတော့တဏှာသမှုတွေပေးထားပြီးပါအခုတော့တို့တို့ပြောတာအဲမဲ့ဖို့နိဗ္ဗာန်တရားပါပဲမဲ့၄ပါးဖို့၄ပါးနိဗ္ဗာန်လောကုတ္တရာတရား၉ပါးအဲဒီလောကုတ္တရာတရား၉ပါး ရရအကြောင်းဖြစ်တဲ့အကျင့်လည်းပဲတရားမွေလို့ပဲဆိုရပါတယ်။အဲလောကုတ္တရာတရားကိုပါရအောင်မေဖို့နိဗ္ဗာန်ရအောင်ရည်တမ်းပြီးတော့ပြုတဲ့ဒါနသီလဘာဝနာကုသိုလ်တွေဝိဝဒနေတိကုသိုလ်ခေါ်တယ်။မေဖို့နိဗ္ဗာန်ရည်တမ်းတောင်းတာပြီးတော့ပြုကုသိုလ်အဲဒါတွေလည်းပဲတရားမွေအတုခေါ်တယ်ဒါတွေလည်းပဲအောင်းနေပါပဲ။အဲဒီတရားမွေအစစ်အတုနှမျိုးကိုခံယူကြပါတဲ့စစ်တုနဲ့တွေ့တရားမွေခံစေခြင်းလားတဲ့မြတ်စွာဘုရားက အစစ်ဖြစ်တဲ့လောကုတ္တရာတရားအမွေလောကုတ္တရာတရားရအောင်လို့သီလသမာဓိပညာကျင့်နေကျင့်ဒီခုမျက်မှောက်တင်ရအောင်ကျင့်အဲဒါတရားအမွေစစ်တွေကိုခံယူနေတာပဲအဲယခုဘာကဒါနသီလကုသိုလ်ကောင်းမှုတွေပြုပြီးဒီကောင်းမှုရစွမ်းအချင်းနောက်ပါရမီကျင့်တဲ့အခါအိမ်တွေကျင့်တဲ့အခါကာလကြရင်နိဗ္ဗာန်မျက်ပေါင်းနိဗ္ဗာန်မဲ့ဖို့မျက်မှောက်ပြုရလိမ့်မယ်နိဗ္ဗာန်မဲ့ဖို့မျက်မှောက်ပြုရပါစေလို့ရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေဒါကဥပဒဏ်နေတဲ့ကုသိုလ်ခေါ်တယ်ဒါလည်းပဲ နိဗ္ဗာန်ကိုရာကြောင်းဖြစ်လို့သူလည်းပဲတရားအမွေပဲတဲ့တရားအမွေစစ်တော်မဟုတ်ဘူးအတုပဲအတုပဲမလို့ဒါကောင်းပါလေအဲဒီအစစ်အတုနှမျိုးသောတရားအမွေတွေမြတ်စွာဘုရားခံယူခြင်းနဲ့ကြိုင်နာရီဆိုလဲကြအောင်မှန်းမိလားစစ်တုနဲ့ထွေတရားမွေခံစေခြင်းလှသည်စစ်တုနဲ့ထွေတရားမွေ စေခြင်းလားဒီသို့အဲမေဘုံနိဗ္ဗာန်တရားကိုယခုဘဝမှာမျက်မှောက်ပြုရအောင်လို့သီလကိုရိုးသေးစောင့်ထိုင်နေတယ်လူကြီးရာဖြစ်ဖြစ်လားတရားမွေစေခံယူနေတာပဲတရားမွေစေရအောင်အထုံနဲ့ကြိုးစားနေတာပဲတရားအလိုတော်နဲ့ညီညွတ်သမာဓိပညာအလုပ်တွေကိုပြင့်နေတယ်အခုယောဂီပုဂ္ဂိုလ်တွေနေညာမစင်မပြတ်တာလည်းရှိမှတ် ဘုရားအမွေသေးတွေရအောင်လုပ်နေတာပဲဘုရားလိုတော့ကြပဲအမှန်ဝတ်တာကြကောင်းတယ်အဲအချိန်ညာတိုင်းညာတိုင်းဒီကိုယောဂီသမဏညောင်းမှနေတဲ့ပုဂ္ဂိုလ်တွေနေရောညရောသိပြောနေတဲ့အချိန်လေးဆံလာပြီးသိခြင်းအချိန်မှာသွား၆ပါးကြားရောက်လာတဲ့ယုံနာတရားတွေအမှန်တည်းသိအောင်လည်းရှုမှတ်နေရမနာဘုဒ္ဓနဲ့အထုရခဲ့တယ်ဒီဥစ္စာဒီလိုရှုရမယ်ဆိုတာကိုပဲမသိကြဘူးဘုရားပွင့်လာမှသိတာ ဘုရားပွင့်လာမြတ်စွာဘုရားဟောမှဒီတရားဒီလိုအထုရတယ်ကိုဆိုတာပြီးတော့ဒါတောင်မှဘုရားဟောထားပေမဲ့လည်းသူသဘောပေါက်တဲ့ပုဂ္ဂိုလ်တွေကမသိသေးဘူးမသိသေးဘူးဒီလိုရှိုံလေးနဲ့အဲဖြစ်မှဖြစ်ပါမလားဆိုပြီးယုံမသာတရားဖြစ်ပြောမဖြစ်နိုင်ဘူးဆိုပြီးပယ်လိုက်တဲ့ပုဂ္ဂိုလ်ရှိသေးတယ်သူကဖြစ်ပါတယ်ဘယ်နဲ့ဖြစ်တိုင်းဖြစ်တိုင်းရှိနေအမှန်သိရောဘောသူဖြစ်နေတဲ့ဥစ္စာရှိရပဲဒါရက်မှန်တာပဲရှိတော့မနေဘူးဒါတဲ့ရေးထားတဲ့တိုင်းဆိုတာဟုတ်ရှင်မဟုတ်တာသာတွေနဲ့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 တရားတွေပဲခန္ဓာ၅ပါးဆိုတာဒါတွေပဲယုံနာတရားဆိုတာဒါတွေပဲသာဝိကျမ်းကဝါရနဲ့တင်ပြောလို့ရှိရင်တော့ယုတ်တရားနန္တရားအချင်းချင်းပါနဲ့ဒီလိုပြောရယုတ်တရားထဲမှာလည်းပဲမဟာဘုတ်၄ပါးဥပါဒါယုတ်24ပါးဒီလိုပြောရမဟာဘုတ်၄ပါးထဲမှာလည်းပထဝီဓာတ်ထဲမှာဉာဏ်နဲ့သဘောအခုထဲမှာအတွေ့အထိတွေထဲမှာဉာဏ်နဲ့ရှိတာပေါ့ဒီကိုယ်ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မြင်တယ်ကြားတယ်ကိုယ်ရဲ့စတဲ့စသဖြင့်မှတ်နေရင်ကိုယ်ရဲ့အထက်မှာဉာဏ်နဲ့သဘောလေးတွေပြီးသွားတာပထဝီဓာတ်ပြီးသွားတာပဲ ကိုယ်တည်းကအရေးသဘောယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောလေးတွေသိပါရင်လားဝါရောဓသိပါတာလေကိုယ်ထဲမှာပူတာအေးတာနှွေးတာဒါလည်းသိတာလည်းပူတဲ့ခါပူမှသိတယ်အေးတဲ့ခါအေးမှသိတယ်အဲပူတဲ့ခါပူတာလေးသိတော့ပူတယ်ပူတယ်ဒီလိုသိပါအဲ့ဒီပူတယ်ပူတယ်သိတဲ့အခါမှာယောက်ျားပါသလားမိန်းမပါသလားပုဂ္ဂိုလ်ပါသလားသတ္တဝါပါသလားဘုံတဏ္ဍကြီးညာပါသလားမေ့ကြည့်ပါမပါဘူးပူတာဟာပူတဲ့သဘောလေးပဲသဘောမှန်လေးပဲထွက်လာ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 အဲ့ဒါတွေကအပူတွေအများကြီးပါပါတယ်။ရှုခါသာမခါသာပုဂ္ဂိုလ်မှာသမာဓိညာရင့်လာတဲ့ခါကာလကျတော့သူတိုင်းမှတိုင်းရှုမှတ်ရတဲ့အာယုံကလေးနဲ့အသီးလေးဒီနှစ်ခုကြံတော့တာကိုသူကသိရှင်းတာသူကပေါင်းနေဆိုရင်အဲအစင်းစင်းတောင်းတဲ့သဘောအစင်းတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောလေးအစင်းစင်းဖြစ်ပြီးပြတ်။ပိန်နေဆိုရင်လည်းဒီတိုင်း၊တွေးရဆန်းနေဆိုရင်လည်းဒီတိုင်း၊ထိုင်နေထိရဆိုလည်းဒီတိုင်းတောင်းတဲ့သဘောအစင်းတဲ့သဘောလေးတွေဒါလေးအစင်းစင်းဖြစ်ပြီးတော့ ကြောက်ွယ်သွားနေတာလေးတွေတွေ့ရဒါကစိတ်ကူးစဉ်းစားကြံနေတာလေးတွေကြာဒါအချင်းနဲ့စိတ်ကူးရယ်စဉ်းစားရယ်ဆိုရင်စိတ်ကလေးမနာဖို့တာနဲ့ဒါနဲ့ပင်နဲ့သင်တယ်လို့ကြည့်စိတ်ဆိုတာစိတ်ကူး90အညီတွေတောက်ပြီးတော့မှတ်ရပါတယ်မှတ်ရပေမဲ့အဲ့ဒါပဲပဲစိတ်ပဲစိတ်ပဲဆိုတာအဲတကယ်ဖြစ်ပေါ်တဲ့စိတ်ကလေးတည်းအောင်မရောက်သေးဘူးအမြင်နာမနဲ့ပဲရှိသေးတယ်ဟာခုသမထအာထုတ်တဲ့တရားထုတ်တဲ့ဆိုရင်ဖောင်းနေပိနေမက္ခသာရှိတဲ့စိတ်ကထွက်သွားတယ်အဲသွားတယ်မှလိုက်အဲဒီစိတ်ကလေးပြီးတယ် စိတ်ဆိုတာဒီဥစ္စာပဲဟွဒါစိတ်ခေါ်တာပဲဒါပုဂ္ဂိုလ်အဲဒီသွားတဲ့စိတ်ကလေးသွားတယ်ဖလိုက်တော့ဒီသွားတဲ့စိတ်ကလေးကယောက်ျားလားမိန်းမလားပုဂ္ဂိုလ်လားတတ္တဝါလားဘာမှမဟုတ်ဘူးအဲယောက်ျားစိတ်ကူးလို့သွားလဲစိတ်ပဲမိန်းမစိတ်ကူးလို့သွားလဲစိတ်ပဲအဲဒုက္ခိုက်တာနဲ့သူဖြစ်ရအရင်ကမရှိသေးဘူးဒီစိတ်ကလေးခုမှဖြစ်လာအခုပြပြီးတော့လည်းသိကူးတယ်ဆိုမရှိဘူးစဉ်းစားတယ်ဆိုမရှိဘူးသွားတယ်ဆိုမရှိဘူးရောက်တယ်ဆိုမရှိဘူးရင်းမှရင်ပြောက်ပြောက်သွားတာကြီးတွေ့နေရတယ် သဘောတရားလေးတွေပဲဒီစိတ်ကလေးတွေလည်းသိရတယ်ဝေဒနာတွေတဲ့ကိုယ်တွေကညောင်းတာပူတာနာတာကျင်တာခဲခဲတာဒီဒုက္ခဝေဒနာတွေကသိဥစ္စာတင်ကြတယ်ဒုက္ခဝေဒနာတွေလည်းရှိပါတယ်ဒါပေမဲ့အဲ့ဒါအသိပထမစပြီးတော့မတင်ကြဘူးအဲ့ဒီဒုက္ခဝေဒနာတွေပေါ်တိုင်းပေါ်တိုင်းမှညောင်းရင်ညောင်းတယ်ပူရင်ပူတယ်နားရင်နားတယ်မှအဲ့ဒီမှာညောင်းတဲ့သဘောပူတဲ့သဘောနားတဲ့သဘောလေးပဲသိရတယ်အဲ့ဒီယောက်ျားလားမိန်းမလားပုဂ္ဂိုလ်လားတတ္တဝါလားအကောင်းထဲလားဘာမှမပါဘူးသဘောတရားလေးပဲတွေ့ရတယ်အဲ့ဒါ သမာဓိညာရင်းနေလေသဘောတရားလေးတွေသင်ကြားလေလေပဲပုဂ္ဂိုလ်တ attva တွေပညာတွေကြောက်လေလေပဲအဲဒီလိုသဘောမှန်လေးတွေသိနေရအနာဘုဒ္ဓမှာလည်းဒါပြီးတော့စိတ်ကိုစဉ်အဲဒီမှာကိုယ်တည်းကချမ်းသာတဲ့သဘောလေးရှိတယ်စိတ်ထဲကချမ်းသာတဲ့သဘောဝမ်းမြောက်ဝမ်းသာတဲ့သဘောလေးရှိတယ်အဲဒါကတော့တခါတရားမှဖြစ်တယ်ဆိုချင်းကြားတယ်ပေါ်လို့ချင်းအဲဒါလေးလည်းမှဒုက္ခိတာနဲ့ပြည့်ပြောင်းလာတယ်တွေ့ရအဲဝေဒနာတွေသဘောတရားတွေပဲသိရတယ် ပညာဆိုတဲ့မှတ်သားကလည်းတစ်ခါတစ်ခါတခုခုကိုစူးစိုက်ပြီးအာရုံပြုတဲ့အခါမှတ်တဲ့အခါကာလအခုလိုတရားနာနေတဲ့အခါကာလဘာပြောပါလိမ့်ဘာဆိုပါလိမ့်ဘယ်လေးပဲပါလိမ့်အဲဒီထဲကနေပြီးမှတ်လိုက်မှတ်သားမှုပညာလေးတွေတွေ့အဲဒါလေးလည်းဒုက္ခိတနဲ့ဖြစ်ဖြစ်သွားတာပဲဒီကတလုံးပြောလိုက်ဝက်တလုံးမှတ်လိုက်ဒီကတလုံးပြောလိုက်ဝက်တလုံးမှတ်လိုက်အဲဒီမှတ်သားတဲ့သဘောလေးအဲဒီမှတ်သားတာလေးတွေကောင်းလို့ရှိရင်တရားဟောပြီးပြီတရားမှတ်မိနေတယ်ဘယ်တော့မှဘာပြောသွားတယ်ဆရာတော်ကဘယ်လိုဟောသွားတယ်ဒါလေးမှတ်မိတယ် အဲဒီမမိနေတဲ့သဘောတရားသိညာလေးပဲယောက်ျားမဟုတ်မိန်းမမဟုတ်ပုဂ္ဂိုလ်သတ္တဝါမဟုတ်မမိတဲ့သဘောတရားသိညာပဲအဲဒါလေးတွေလည်းသိရတယ်အဲဝိညာဉ်ကတော့သိကူရတယ်အဲတော့ဒီတိုင်းမှတိုင်းဟာယုတ်တရားနာတရားခန္ဓာ၅ပါးတရားတွေသိနေတာပဲအဲဒီခန္ဓာ၅ပါးတရားသိနေတာအနာဘုဒ္ဓနဲ့ဒီလိုသိတယ်ပြဝိပဿနာဉာဏ်နဲ့သင်တိုင်းတယ်ပြီးနောက်ဆုံးအချိန်ကျတော့ဒီလိုကျွေးမှရင်းနဲ့ဖြစ်တဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုမဉာဏ်နဲ့မျက်မှောက်ပြုသွားတယ် မညာနဲ့ခါတဲ့မိဘနဲ့ဝင်ရောက်သွားတယ်လို့ယုံနာနဲ့ခါတဲ့အင်းနဲ့သဘောနဲ့ဝင်ရောက်သွားတယ်မျက်မှောက်ပြုတာအဲမညာတိတော့ဘုံညာနဲ့အကျိုးတွေတက်ဆင့်ကဆင့်ကထက်ကထက်ကဖြစ်မဲ့ဖို့နိဗ္ဗာန်ကိုယ်တိုင်တို့သိပြီးတော့သွားရအဲဒီလိုသိရအောင်အားထုတ်နေတာဘာတော့ဆိုရင်လားဓမ္မဒါရလားတရားမှုခဏနေရတာပဲအခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေတရားမှုခဏနေရတယ်ဒီနေ့ဌာနတွေလည်းဒီလိုပဲအဲမိမလာမတိုင်းချင်းအားထုတ်နေတာတရားမှုခဏနေရတာပါပဲတရားအမလို့နေအောင်တော့ သီလလောက်ရိုးရိုးသေးသေးကျင့်နေတဲ့ပုဂ္ဂိုလ်တွေဒါလည်းတရားမွေခမ်းနေကြတာပါပဲနောက်ပြီးတော့ဒါလေးပရိယတ်တွေသင်ကြားလေ့လာနေတဲ့ပုဂ္ဂိုလ်တွေရှိတယ်မေဖို့နိဗ္ဗာန်ရအောင်တို့ကျင့်မယ်ရသော်ပြတရားတော်တွေနားလည်အောင်သင်မယ်သင်ပြီးတော့တရားအထုတ်မယ်ကျင့်မယ်ဒီလိုနာမယဝဆင်းမှာလုံးမြောက်ကြောင့်နေတရဏထလို့ခေါ်တယ်အဲဒီတော့ရည်ရွယ်ပြီးတော့သင်ကြားလေ့လာနေတဲ့ပုဂ္ဂိုလ်တွေလည်းဒါတွေလည်းပဲတရားမွေကိုခမ်းနေကြတယ်လို့ဆိုရတာပါပဲနောက်ကုသကောင်းမှုတွေပြုတဲ့အခါမညာပညာနိဗ္ဗာန် လင်ညာသာများမပြုရပါလို့ဤဟာလားများမပြုရပါလို့ဤဒီလိုသုတောင်းပြီးတော့ကုသိုလ်ကောင်းမှုတွေဒါလည်းပဲတရားမူအတုခံယူနေတယ်လို့ခေါ်တယ်ဒါကမြတ်စွာဘုရားဘိကဝေယဟနောတုံမေသင်တို့သည်မင်္ဂာဤဓမ္မရာယရာတရားမူခံယူကြကုန်သည်ဘဝထဖြစ်ကြပါကုန်သောအာမိတာရာယရာအမိတခေါ်ရာပစ္စည်းအမွေခံယူမြဖြင့်အာရနေကြကုန်သည်မာဘဝထာမရှိကြပါကုန်လင်းတဲ့ဆိုရရဘာသာရာရာလေးပဲ စွန့်လင်ဆုံးမတော်မူတယ်ပစ္စည်းမွေခံရုံနဲ့အာရမရနဲ့ပစ္စည်းမွေခံရုံနဲ့ပစ္စည်းမွေကတော့သာသနာပေါ်ရောက်လာတာနဲ့ငင်္ဂပစ္စည်းမွေသွမ်းပစ္စည်းမွေကျောင်းရံနေပစ္စည်းမွေဆေးပစ္စည်းမွေဒါတွေကမကြောင်းကြမတောင်းတာပဲနဲ့ရနေတာအဲရှိကုန်ရှိကံရှိတဲ့ပုဂ္ဂိုလ်တွေဆိုများများရတာပေါ့လေဥစ္စာတွေအဲ့ဒါမှနည်းနည်းရတယ်လေ အဲနည်းနည်းသဘောကျတယ်လည်းဖြစ်နေလို့ချင်းပစ္စည်းမွေတွေနဲ့အာရနေတဲ့ပုဂ္ဂိုလ်အဲဒီလိုမရှိကြနဲ့ဘာကြောင့်လဲဆိုအာတိမေတုံမေတုနုကံပါမင်းငါအတုံမေသူသင်္ချေတာရဏနုကံဘာနောင်ရေးကိုမျှော်တွေး၍စင်္သနာခြင်းသည်အတ္တိရှိနေပါသည်သင်တို့အတွက်ကြည်ရေးမျှော်တွေးပြီးတော့သနာပါတယ်မိဘများသားလေးသမီးလေးလူငယ်လေးတွေများစွန့်ပြီးသွားရမယ်ဆိုတော့ကိုသားသမီးလေးတွေစွန့်ရတာဟုတ်ငါတွေသွားလို့ရှိရင်ငါသားလေးတွေသမီးငယ်လေးတွေ သူများတွေကမွေးစားမိငါသားလေးတွေမွေးကောင်းရမှရပါမလားအဲသုံးမှသုံးဆောင်ရပါမလားဒီလိုပူဇော်ပညာရှိတယ်ပူဇော်ပညာရှိတဲ့အတိုင်းနဲ့ဖြစ်လက်ဖြစ်တတ်တယ်သူကအဲလိုညဇာပြတရားမွေမခံမင်းနဲ့ပစ္စည်းမွေညနဲ့အာရနေလို့ရှိရင်ဒီလိုပုဂ္ဂိုလ်ရဲ့သီလသိက္ခာတောင်းမှမလုံးညုံမဲနဲ့ချွေရင်းသွားရင်ပယ်လေးပါးလည်းကြောက်သွားနိုင်တယ်သီလသိက္ခာလုံးညုံနေစေကမူနောက်ဘဝများစွာကြာတဲ့အခါကျတော့ ဘယ်လေးပါးကြာရောက်နိုင်တယ်ဘယ်လေးပါးမကြာရောက်နိုင်အောင်တော့လူဘဝနတ်ဘဝတွေပြည်ပြီးအိုရအနာရသိရဒီဒုက္ခတွေနဲ့ဆင်းရဲတွေနဲ့တွေ့နေရလိမ့်မယ်ဆိုတာညစွာဘုရားမြင်တော်မူတဲ့သတ္တလဲလဲအိုမစဲဆင်းရဲနေရမည်တဲ့မြတ်ဆောင်ကိုပေးတာသတ္တလဲလဲနာမစဲဆင်းရဲနေရမည်သတ္တလဲလဲပင်မစဲဆင်းရဲနေရမည်သတ္တလဲလဲပယ်နေရကြမြဲကြနေမည်တဲ့ဒါလည်းညစွာဘုရားမြင်တော်မူတာအချင်းချုပ်ပြီးတော့ဆောင်မှုလေးကိုနည်းပေးခဲ့ပါတယ် အဲဒီလိုမြင်တော့သနာတယ်အမနာရခဲ့တဲ့။အမယာကိုဆင်းရဲမှလုံးမြလုံးမြကြောင်တရားတွေကိုကျင်တရားတွေတရားနိလမှာလည်းရနေပါရင်နဲ့လက်စုပ်လက်ကင်အားဖြင့်တရားအမွေကိုရအောင်မယူလိုက်ရဘူးဆိုရင်အများကြီးဆုံးရှုံးတယ်။အဲဗာမယာကိုဆင်းရဲတဲ့နဲ့တွေ့ပြီးဒုက္ခတွေရောက်နေရောက်နေမှာလည်းငါဗျာမြင်တယ်အဲဒါကြောင့်သနာတယ်။အဲကြောင့်တရားမွေခံရပစ္စည်းမွေခံရနဲ့အာရမနေကြနဲ့လို့သုံးမဩဝါဒပေးနေပါဗျာ။ ခန္ဓာကိုယ်တွေတိုင်းဝန်တော်မူတဲ့ကာကနာရှင်သာရိပုတ္တရာမထေရများကနောက်ဆက်တွဲတရားတွေဆက်ပြီးတော့ဟောတာ။မာရှင်တို့မြတ်စွာဘုရားသိဉ္ဉညာအဲသိဉ္ဉနဲ့တရား၃ပါးဝိကတရား၃ပါးမြှဝဲနေတယ်။အဲဒီလိုမြှဝဲနေတဲ့မြတ်စွာဘုရားရဲ့ဒီသားတွေဘယ်လိုဆိုလို့ရှိရင်ဘုရားကိုအထုလိုက်ပြီးမကျင်မဲဖြစ်ပါမလဲလို့မိဘထုတ်တော့ဘုရားတော်တွေက ရှင်သာရိပုတ္တရာလည်းဖြည့်ပြင်းပြီးဟောတော်မူပါတယ်လျှောက်ထားတယ်ရှင်သာရိပုတ္တရာဖြည့်ပြင်းပြီးတော့ဟောပါတယ်သိဉ္ဇင်နဲ့ဝိဝေကတရား၃ပါးကိုမြတ်စွာဘုရားကအမြဲတမ်းမြှဝဲနေတယ်။ကာယဝိဝေကတကိုယ်ရည်နေခြင်းအချိန်ရအခွင့်ရလို့ရှင်မြတ်စွာဘုရားတပါးလဲနေတာ။ညာနဲ့သွားပြီးစကားပြောနေတာမဟုတ်ဘူး။ညာစကားပြောတာသွားပြီးနားထောင်နေတာမဟုတ်ဘူး။အဲတပါးတယ်ပဲ။သင်သုံးနေပါတယ်။တော့မလွန်မကင်းပါလို့ သံဃာတွေအောင်ဆုံးမဩဝါဒပေးရတယ်တတိတရားဓမ္မတွေဝတရားဟောရတယ်ဒီလိုခါကတော့မနှုံးခင်းတာလားဟောရတာပရိသတ်များနဲ့ယူတယ်ဒါပေမဲ့လို့ပရိသတ်များနဲ့လူလည်းချင်းမရှိဘူးရေကန်ထဲမှာပေါက်လာတဲ့ကြားဟာရေမလူးသလိုပဲဒီကနေ့ကပေါက်လာတာရေတော့မလူးဒီကြတဲ့ပုံမှာကျင်လိုက်လိမ့်ကြသွားတာလူပြီးတော့တွဲမနေဘူးအဲ့ဒါလိုပဲညသာတွေကလောကထဲမှာ ဝင်ထုံးပေါ်ပေါက်လာပေမဲ့လောကကြီးနဲ့လူလဲချင်းကန့်ကျင်ခြင်းမရှိဘူးအများအားသိကျင်မှုရနေတယ်ကာယဝိကနဲ့ပြည့်စုံသိတဝိကအားဖြင့်သမာဘတွေလည်းချိန်ရသလောက်ဝင်စားဥပရိဝိကအားဖြင့်ဗလာသမာဘတွေနိဗ္ဗာန်အောင်ပြုဗလာသမာဘတွေလည်းရသလောက်ဝင်စားအနည်းအားလည်းပြောခဲ့ပါတရားဟောနေရင်ဉာဏပရိသတ်တရားသာဓုခေါ်တဲ့အချိန်လေးမှာအဲဒီမှာတရားဟောလို့မရှိဘူးအဲဒီနားရတဲ့အချိန်လေးအဲဒီအချိန်လေးမှာလည်းမြတ်စွာဘုရား ဖလားသမာပါဝင်စားတယ်တဲ့အဲ့ဒါစက္ကန့်စက္ကန့်လောက်၄50စက္ကန့်လောက်ရှိမှာပေါ့သာဓုသာဓုသာဓုနဲ့ဖြည်းဖြည်းဆိုလို့ရှိရင်လည်းကြာမှာပေါ့သူတို့ခေါ်လို့ရှိရင်လည်းသိနေကြဘူးအဲ့ဒါကလေးအတွင်းမြတ်စွာဘုရားသမာပါဝင်စားထိငွေလကားလာထုတ်မယ်အဲ့ဒီကသာဓုခေါ်လို့သုံးတာနဲ့ဆက်ပြီးတရားဟောတာအဲ့ဒါလားဥပရိဝေကဝိရဏသာပြအလေးပြုတော်မူအဲဒီလိုကာယဝေက တပါးရီနေခြင်းဆိုတဲ့အသိဉာဏ်ချင်းသိတာဝိဝေကကိလေသာဖောင်းမိပဲနဲ့ဆံချင်းစင်ကြဲတဲ့စိတ်တွေဖြစ်နေခြင်းဆိုတဲ့သိတာဝိဝေကဥပရိဝိဝေကသင်္ခါရခန္ဓာ၅ပါးတရားတွေလုံးဝစိတ်သုံးတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့နေခြင်းဥပရိအဲဒီဝိဝေကသုံးပါးမြတ်စွာဘုရားမြှွယ်နေတယ်အဲဒီလိုမြှွယ်နေတဲ့မြတ်စွာဘုရားရဲ့တတိတွေကဘုရားအလိုဘုရား အာအကျင့်အတိုင်းလိုက်ပြီးတော့မကျင့်ကြလို့ရှိရင်အောက်တစ်ဆုံးခាယဝိဝေကတောင်မကျင့်လို့ရှိရင်တပါးတည်းနေတဲ့အကျင့်တောင်မကျင့်လို့ရှိရင်ကြောကြောင်တောင်ကြောင်နေနေရင်ပူကောင်းတာပေါ့လေကြောကြောင်တောင်ကြောင်တော်တဲ့တောင်ထဲမှာတပါးတည်းနေဒါလည်းပဲခါကာလရတရားဒေသအရပဲတို့ရဒေသတွေမှာအဲကြားတို့မွေတို့စသည်ဖြင့်အမှန်တရားအန္တရာယ်များတဲ့နေရာတွေတော့သွားနေနေရာမကြတယ်ဘူးသူကသူတို့သူတို့တွေ နေစမဲ့ပုဂ္ဂိုလ်တွေရှိတဲ့နေရာလူရမဲ့ပုဂ္ဂိုလ်တွေရှိတဲ့နေရာသွားနေလို့လည်းနေရာမကြရဘူးအဲအေးဆေးဆေးနေနိုင်တဲ့တော်ကြောင်းဆိုလို့ရှိရင်ကောင်းတာပေါ့လေဒီလိုနေရာတွေမှာနေရဒါကြောင့်မို့လို့ဒီရောင်းရကြောင်းဆိုလို့ရှိရင်လည်းကိုယ့်အကိုအချိန်ရတဲ့လောက်လေးကိုယ့်အကိုတကားတဲ့အဲဆေးဆေးညီညီကြရမှာရေးကြည့်ပါလေကွာအများပရိသတ်တွေနဲ့ပေါ်လိုက်ကြောလိုက်တော်တော်ခါတယ်ဒီလိုနေနေရမှာမဟုတ်ဒီလိုနေနေလို့ရှိရင်ဒါအဝိဇ္ဇာပြက်ကာယဝိဇ္ဇာအရေးကြီးတယ် ချမ်းသာချမ်းသာတယ်သိချမ်းသာတာဟာဥဒ္ဒါနဲ့အနန္တချမ်းသာဘယ်သူနဲ့မှမတွေ့ရဘူးဆိုတဲ့နေရာနေရလို့ချင်းသိချမ်းသာတယ်မနာကောင်းတာလို့မနာကောင်းပါစိတ်တဝိကစိတ်တဝိကဆိုတာတမာရီပဲကာမိသနာအစရှိသောကိလေသာတွေနဲ့မရောနှောပဲနဲ့စိတ်ကလေးတကူချင်းတည်စိတ်ကိလေသာအပေါ်မမီးပဲနဲ့တကူရီးတည်နေတဲ့စိတ်လေးကောင်းတယ်ကောင်းတာရိသမျိုးစိတ်တကူတဲ့တရားအာထုပ်ရတာလည်းလူသေးတယ်အာမထုပ်ပဲနဲ့အလိုလိုထားလို့မကြည့်ဘူး စိတ်ဟာကိလေသာတွေနဲ့မရောဘဲနဲ့စိတ်ကလေးတစ်ခုတည်းထားပါဆိုရောတော့တာလွယ်တာထားလို့ကလွယ်တာမဟုတ်ဘူးစိတ်ကလေးတစ်ခုတည်းထားလို့လဲလွယ်တာမဟုတ်ဘူးမြင်နေဆိုတာနဲ့ဟိုမှာနေတဲ့ဆရာကြီးရဲ့နှိမ့်တဲ့သွားပြီဘယ်နဲ့မှမတတ်နိုင်ဘူးလို့သာယုံများဆိုလို့ရှိရင်တော့ကျိုးနဲ့ချီထားအခန်းနဲ့ပိတ်ထားရတယ်ရုပ်ကတော့စိတ်နာတရားသိခဲ့တာထိမ့်မသိဘူးအမှန်တော့ခက်တယ်သူကဒါကြောင့်တောင်ကြောင့်နေသွားနေလည်းပဲမြူတဲ့စိတ်ကွက်ရောက်ချင်းရောက်နေတာပဲ သမဏเจ้าနေတဲ့လာနေတဲ့အရာထဲချက်သွားခြင်းသွားနေတာလေဟိုလူနဲ့တူနဲ့တူဟိုစကားဒီစကားတွေစိတ်ကူးတွေနဲ့ချက်ပြောတယောက်နဲ့တယောက်နဲ့မြင်ခုံအဲဒီလိုစိတ်ကူးတွေနဲ့ရှင်းနေဒီလိုရှင်းနိုင်တာလည်းသူမဖြစ်ပါနဲ့ပြောလို့လည်းရှင်းရိုက်လို့လည်းရှင်းခဲ့ပါလေသူကစိတ်ရင်နာခဲ့ပါလေအဲဒါကြောင့်စိတ်အလုံးစုကိုပြရတယ်သမာဓိကမ္မထာသမထကမ္မထာဝိသုဒ္ဓိယမှာ40အနည်းမှာဒါဒုဝဝဋ္ဌာန်တစ်ခုကတော့ဝိပဿနာကမ္မထာလို့ဆိုပါတယ်အဲဒါကိုနှုတ်တော်39ပါးပေါ့ အဲဒီသမထကမ္မဋ္ဌာန်း39ပါးတဲ့အထူးအချင်းတော့ဇံရစဉ်နေတဲ့ကမ္မဋ္ဌာန်းတွေမှာအစဆုံးအထောက်အတဲ့ကမ္မဋ္ဌာန်းအစိတ်တော်ပြီးပါတယ်အဲဒီကမ္မဋ္ဌာန်းတွေတစ်ခုခုကပိုင်း10ပါးတွေကတစ်ခုခုအတုပါ10ပါးတွေကတစ်ခုခုအာနာပါနကာယကတာသတိမေတ္တာကရုဏာမုဒိတာစအားလုံး25ခုရှိတယ်အဲဒါဓမ္မရုပ်အတုလည်းဖြစ်တယ်ကမ္မဋ္ဌာန်းတွေအဲဒီကမ္မဋ္ဌာန်း25ပါးတဲ့တစ်ခုခုယူပြီးတော့စောစောမြဲမြဲနှလုံးသွင်း လုပ်ပေးတာမှဒီလုပ်တစ်ခုရှိနေမှစိတ်ကချမသွားတာဒီဒါကတော့ဒီထဲကနေထွက်ထွက်သွားသေးတယ်ပထဝီပထဝီလို့မြေကြီးကြည့်ပြီးတော့နှလုံးသွင်းနေရင်ကလည်းဘိုးဒီရောက်သွားသေးတာပဲအာနာပါနနဲ့အဲဝင်နေထွက်တယ်ဒီလိုရင်လည်းမှတ်တာမို့ထိတယ်ရှိတယ်ဒီလိုရင်လည်းမှတ်တာမို့1 2 3 4 5နဲ့ကြီးပြီးတော့မှတ်ရင်လည်းမှတ်ဘယ်လိုပဲမှတ်မှတ်ပေါ်နေတာတော့မှတ်ကောင်းပါလေအဲဒီတော့ရှုမှတ်နေရင်လည်းစိတ်ဆွဲတခြားထွက်သေးတာပဲထွက်တာတွေကလည်းညံ့တာမဟုတ်ဘူးဘာတွေမှတော့လို့ ကိလေသာတွေကိလေသာတွေများသောဖြင့်ကိလေသာလေးတွေဆက်တယ်။ကာမဂုဏ်အာယုန်တွေကြံ့တယ်ကိုကြိုက်တဲ့အာယုန်လေးတွေထွက်ထွက်ပြီးတော့ကြံ့တယ်။ကာမစ္ဆန္ဒနိဗ္ဗာန်ကကိုယ်လိုနဲ့မပြည့်တဲ့ခါကျတော့စိတ်ကစိတ်ဆိုးဒေါသတွေကြာပါလား။အဲဒီကနေစိတ်ကပြင်းလာတယ်ဗျာရှုမှန်နေအလကားနေရတာချောင်းနေတာပေါ့။ဒီမှာပထဝီပထဝီမြေမြေစသည်ဖြင့်ဉာဏ်နှလုံးသွင်းနေရတယ်ဆိုတော့အနာကြတဲ့ဝင်တိုင်းထွက်တိုင်းဒီမှာအမြဲမကြမ်းမှနေအနာကြတဲ့နေ။ သာမင်းမွေးညင်ခြေသက်လက်သက်စသည်သုံးဆယ်ခုတာကလေးပြုမှန်နေဒါလည်းကြက်တဲ့နေတာအဲဒီတော့သူကသိကရော့လာအဲဒီရော့ရဲတဲ့တော့ပြင်းတဲ့တော့အထိနာမိတာပဲဒါဖြစ်တာပဲတော့ထိနာမိတာလည်းဖြစ်တာဩရိသသိကြံနေတဲ့ပုဂ္ဂိုလ်သားကပူပန်ကြရှိရင်ပူပန်တယ်ပူပန်ကြမရှိတဲ့ပုဂ္ဂိုလ်တွေတော့ပါရဲ့ပူပန်ကြရှိပြီဆိုမှပူပန်တယ်အထူးအဖြင့်ရဟန်းတော်တွေများအဲဒီကြွေချွေရနေတာကြည့်လို့ရှင်ပြန်ပြန်တွေ့ပြီးတော့သိမင်းပူတတ်တယ်ဆိုတာတော့အရေးကြီးပါတယ်အဲကြောင့် ရဟန်းဖြစ်စကာလကနေပြီးတော့အမြဲမပြတ်စိတ်ကြအောင်မတော်မသင့်တဲ့အမှုတွေမပြုမိအောင်အမှန်တန်ရုပ်ဆိုင်ပြီးစောင့်ထိမှုရလိုပါတယ်အဲဒီတော့စောင့်ထိလာတဲ့ပုဂ္ဂိုလ်တွေဆင်းရဲနေတဲ့ပုဂ္ဂိုလ်တွေကတော့မပူပါပါဘူးကိုယ်သီလာစဉ်းစားလိုက်ရင်ဝမ်းမြောက်ကြကြီးတယ်ပဲဝမ်းမြောက်ဝမ်းမြောက်ဝမ်းသာတဲ့စိတ်ကလေးများရှုလိုက်တော့အဲဒီကနေပြီးတော့အရိယာမေဖို့တွေလည်းရောက်သွားနိုင်ပါတယ်အမှန်ကောင်းပါတယ်ဝိသိကိစ္စတဲ့ယုံမှမှုဆုံးမဥပါဏဖြစ်ပါဖြစ်ပါလားယုံမှမှုဒါတွေကလည်းပြည့်တယ်နိဗ္ဗာန်၅ပါးကြတယ်အဲ့ဒါတွေနဲ့ ပူပေါင်းပြီးတော့နေတဲ့စိတ်ကမစင်ကြဲနေလားဝိဝေကမဖြစ်ဘူးအဲကာမသနာအစရှိတော့ကိလေသာစိတ်တွေကင်းပြီးရှုမှတ်တဲ့စိတ်ကြီးတဲ့ဖြစ်နေလို့ချင်းနာသိတာဝိဝေကဖြစ်တယ်အဲကိလေသာပေါ်ကင်းနေပြီတဲ့စိတ်စင်ကြဲနေပြီအဲဒီစိတ်မျိုးဖြစ်ရမှာပေါ့ဝိပဿနာရှုတဲ့အခါမှာလဲရှုကစားတော့ဒီလိုပဲိတဝေကမဖြစ်သေးဘူးရှုပါများလာတဲ့ကဖောင်းနေပိန်နေထိုင်နေပြီးတယ်မြင်နေကြားတယ်စသည်ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေမှာ အစတော့ကိလေသာတွေဝင်နေတာပါပဲခဏပြောတဲ့ကာမိသနာတို့ဘာလို့ဖြစ်သေးတာတရားတရားလိုက်မှမှပြီးတော့ပဲဘယ်မှာများတော့သူမလာတော့အဲ့ဒီမှာနေပါအဲဒီတော့မှတ်မှတ်မှတ်စရာအာယုံနဲ့မှတ်စိတ်သိစရာအာယုံနဲ့ပြီးတဲ့ညာငါးကြီးတဲ့ရှိတော့တယ်မှလိုက်ပြီးလိုက်မှလိုက်ပြီးလိုက်မှလိုက်ပြီးလိုက်အဲဒီလိုကြီးတဲ့သွားအဲ့ဒီမှာသိတာဝိသဖြစ်တယ်သိတာဝိသသိတာဝိသုဒ္ဓိလို့လည်းခေါ်နိုင်ပါတယ်သိစင်ကျဲသွားပြီအဲဒီသိစင်ကျဲတဲ့ခါကစယုံနာနေဖြစ်ပြတဲ့အိသရုပနာတာတွေသိပြီးဝိပဿနာဉာဏ်နဲ့သင်နိုင်တဲ့ နောက်ဆုံးအရိယာမညာပညာနဲ့နိဗ္ဗာန်မျက်မှောက်ပြုသွားတယ်ဥပရိဝေကပြည့်စုံသွားတယ်အဲဒီဥပရိဝေကပြည့်စုံနေတဲ့အောင်လို့ဝိဝေက၃ပါးဘုရားတပည့်တွေကမကျင့်သုံးလို့ရှိရင်အဲဒါအပြည့်ပဲယင်းင်းစာဓမ္မနာသတ္ထဘာဟာနာမှာသေစာရဏနဗဇဟန္တိညဇာပြလောဘဒေါသစိုက်တဲ့ကိလေသာတွေစွန့်မှုပယ်ဖို့ရဟောတာတပည့်တွေကမပယ်ဘူးတဲ့လောဘတွေလက်ခံနေဒေါသတွေလက်ခံနေ သိကြစဉ်းစားကြည့်လို့ရှိရင်တရားစကားနားမထောင်ဝင်နဲ့ကြောင်းပြန်လုံးတာတော်တော်အပြစ်တင်ကြတော်တော်ကောင်းတယ်ဒါပဲမလို့လောဘဒေါသတွေကလောကကြီးအကြိုက်တွေဖြစ်နေတော့သူတို့ပယ်ရတာလေလွယ်တဲ့အလုပ်တော့မဟုတ်ဘူးပယ်ရမယ်ပြောတော့လွယ်ပါရဲ့အဲလောဘမကောင်းဘူးပယ်လိုက်ဒေါသမကောင်းဘူးပယ်လိုက်ပြောတာတော့လွယ်တာတကယ်အလုပ်ကြတော့ခက်တယ်တကယ်ပဲဖို့ကြတော့ခက်တယ်အလုပ်မရှိရင်ပဲကုန်မပယ်နိုင်ဘူးယောဂဝေဒနာဖြစ်ရင်သိကူလိုက်လက်မခံနဲ့ အဲနာယောဂမွေးမထားနဲ့ပြောရင်လွဲတယ်ပြောတာကတော့လွဲအဲယောဂပြောင်းကုဖို့ကတော့မီးမရှိဘူးဆေးမရှိဘူးဆိုဘယ်နဲ့လုပ်ပြီးကုမလဲဘာမှကုလို့မဖြစ်ဘူးခေါင်းကိုက်နေတယ်ဒီခေါင်းကိုက်ကြောက်တဲ့ဆေးမရှိရင်ခေါင်းကိုက်ပြောင်းဘယ်နဲ့မှမလုပ်နိုင်ဘူးဒီတော့လူလိမ်ဒီခါနေရတာပဲဒီယောဂဝေဒနာအကြီးကျယ်တွေကြတော့ဒီကောင်ဝါကောင်ကမရှိသလားဖြစ်နေတော့အဲ့ဒါအမှန်ဒုက္ခရောက်ပြီးတော့သွားရတာပါပဲခင်ဗျာမှလည်းအဲ့ဒါလိုပဲ လောဘဒေါသမောဟကိလေသာတွေပယ်ရမယ်ဆိုတာကအပြောလွယ်သလိုအလုပ်ကြတော့ခက်တယ်ဘယ်လိုလုပ်ပယ်ရမှာတော့မင်းတို့လောဘဒေါသတွေမလာနဲ့တော့ကွာသွားကြတော့မင်းတို့ငါအလိုမရှိဘူးဆိုရင်လည်းသွားမလားမဖြစ်ပဲနေမလားမနေဘူးဟုတ်လားလူချင်းစရာရှိတဲ့အခါလူချင်းမှာလူချင်းစရာမရှိတော့စိတ်ကူးပြီးတော့လူချင်းနေသေးတာပဲကြတဲ့သူစားဟွန်းလူချင်းစရာကိုနာမှမရှိပါဘူးမမြင်ပါဘူးဒါပေမဲ့လည်းစိတ်ထဲကညှော်လင်တောင်းတာပြီးလူချင်းနေတာตายရနေတာရှိတာဟုတ်သူစားကြက်ကြီးပဲမနှတောင်းလေးတဲ့ တရားတွေဒါအခုမှလည်းပဲသူတို့ကအခုမှဖြစ်တာမဟုတ်ဘူးသူကအဟောင်းနေဖြစ်နေအာဝါဒိကတွေလို့သွားမှာပေါ့လေသူတို့ကတခါတည်းသံဃာဘွားဆက်ဆက်ကတွေသူတို့သူတို့နေရာဖြစ်နေတာသူတို့ဖြစ်နေရနေရာဖြစ်နေအဲ့ဒါတွေပယ်ထုတ်ဖို့ရမလွယ်ပါဘူးအဲ့ဒါနီးပြူကလည်းအဲ့ဒီညတ်စာတွေကဟောတာတော့၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှာပေါ်တိုင်းပေါ်တိုင်းနေရှုလို့ယုံနာမြအဖြစ်ပြမြပြီးလို့ရှိရင်ဒီကိလေသာတွေကင်းတယ်ညတ်စာတွေဟောတာအဲ့ဒီဟောတဲ့အတိုင်းပဲ အားထုတ်တော့ပြင်းပါတယ်သူကသူနည်းနဲ့သူကဟန်ကြကြီးပဲအနာနဲ့သိအနာနဲ့သိအဲသိအောင်ပဲကြောက်ရင်းမခက်ဘူးကိုရင်းမခက်ဘူးတဲ့အနာနဲ့သိနဲ့သူ့အနာနဲ့သူသိနဲ့ကြိုက်သွားလို့ရှိရင်ယောဂဝေဒနာကြောက်ဘူးမလွဲပါနဲ့မခက်ပါဘူးလို့ဒီတိုင်းရန်တန်ပြီးတော့သိကုနေတော့အဲဒါကတော့ယောဂမကြောက်ခဲ့ဘူးသူကနဲ့သူနာဒီဒီနာဘာကြောင့်ဖြစ်တယ်ဆိုတာသိပြီးတော့ ဗမာနည်းဆိုလို့ရှိရင်အပူကြောင့်အေးကြောင့်ပေါ့ဆရာဝန်နည်းဆိုလို့ရှိရင်ဘယ်လိုပိုးတွေကြောင့်ဒီပိုးတွေကြောင့်ဒီယောဂဒီနာဖြစ်နေတယ်အဲ့ဒါသိပြီးတော့မှဒီအပူအေးငိမ့်အောင်ဒီပိုးတွေငိမ့်အောင်ငိမ့်ကြတဲ့ဆေးတွေပေးရတာကိုအဲ့ဒီဆေးတွေဆေးတွေပေးလိုက်တော့ဒီခါလဲဆေးတစ်ချိန်တစ်ချိန်နဲ့လည်းကြောက်တတ်ပါလေဆေးကောင်းလို့ချင်းတစ်ချိန်တစ်ချိန်နဲ့ကြောက်တတ်တာနာမည်ရကြအဲ့ဒါတော့မြတ်စွာဘုရားဆေးအကောင်းဆုံးဆေးတွေပေးတာသတိပဋ္ဌာန်ဆေးတွေပေးထားတဲ့ဘာကြောက်ပါပေါ်တိုင်းပေါ်တိုင်းနေရှုတဲ့ယုံနာတရားတွေအမှန်တိုင်းသိအောင်ရှု ပြုလို့ဒီယုံနာတရားတွေအခြေပြက်ကိုသိလို့ရှိရင်လောဘဒေါသမောဟကိလေသာတွေငြိမ့်တယ်အဲဒီကိလေသာတွေငြိမ့်ရကိလေသာတွေပယ်ရမယ်အဲဒီပယ်ပုံပယ်နည်းကတော့ဒီတနည်းတည်းမဟုတ်ဘူးသူကသီလနဲ့ပယ်တာရှိတယ်သမာဓိနဲ့ပယ်တာရှိတယ်ဉာဏ်နဲ့ပယ်တာရှိတယ်သီလနဲ့ကတော့မိမိတို့ဆောက်တည်ထားတဲ့အတိုင်းအဲပါဏိပါဒစရှိတော့ယူဆိုင်မှုတွေမပြုလျောက်ကျွေးချောင်းနေတာသီလနဲ့ပယ်တာညာညာဆိုလို့ရှိရင်တော့ယဟန်ပြုပြီးကြတဲ့ကပါဏိမဘသံဝရသီလတွေ အဲစောက်ကြောက်နေတာသီလနဲ့ပဲနေတယ်လောဘဒေါသမောဟကြီးလိုက်သမာဓိနဲ့ကတော့ခုနပြောတဲ့ပထူပထူစတဲ့ကျက်ကတိုင်းကမသမာဓိကမ္မထာအာယုံတစ်ခုကိုအများအားနှလုံးသွင်းနေရလှုပ်ပေးထားအဲဒီမှာလောဘဒေါသမောဟတွေမဝင်ငြိမ့်ပညာနဲ့ပဲကတော့ခုပရိသံဝိပဿနာနည်းတဲ့စိတ်တိုင်းစိတ်တိုင်းယုံနာနေလိုက်ပြီးတော့ရှုရှုတိုင်းရှုတိုင်းဟာဒါကိလေသာတွေငြိမ့်နေတာအဲဒီလိုပယ်ပုံပယ်နည်း၃မျိုးဖြင့်ပယ်ရမယ်အဲဒီလိုပယ်ရမယ်ဆိုတာရေတင်သာရမဏကျင့်တရားတို့ကိုဒီဘာနာပယ်ခြင်းကို ဘာသာမြတ်စွာဘုရားသည်အာဟဟောတော်မူ၏ညွှန်ကြားတော်မူ၏ဒေသရမေထိုဟောတော်မူအားညွှန်ကြားတော်မူအားသောဘေယံတရားတို့ကိုလည်းနာပဇာန်တိမပယ်ကုန်ညာနေရတရားတိတရားမပယ်ကြဘူးတဲ့ဘုရားကပယ်ပါဆိုတာမပယ်ဘူးသင်္ကန်းနဲ့စပ်ပြီးတော့လောဘမရှိအောင်ဒေါသမရှိအောင်ခေါင်းနဲ့စပ်ပြီးလောဘမြောင်းဒေါသမြောင်းစသည်အဲဒီတော့သုံးနဲ့သုံးမှထားတဲ့အတိုင်းမပယ်ကြဘူးတဲ့ဒီလားရိုးသေးသေး မကျင်ဘူးသမာဓိကျင်မကျင်ဘူးပညာကျင်မကျင်ဘူးဆိုလို့ရှိရင်ဒါချွင်းနေတာပဲနောက်ပြီးတော့အောက်ကမနေပုပ္ပိညမှာပါဒလိကဘာဟုလိကပါဒလိကပစ္စည်းများအောင်လည်းပဲကျင်တယ်တဲ့ဘုံကကြည့်အောင်ဘုံကြည့်အောင်လာလာပါဘုံနဲ့အောင်ကျင်တယ်အဲသီလသမာဓိပညာကျင်ရေးမှလည်းကြော်ရဲတယ်အောက်ကမနေပုပ္ပိညမှာအောက်ကမနေ နောက်ဆုံးဖို့တရားမကျင့်ဖို့အဲ့ဒီဘက်မှာတော့ခြေသားတွေခေါင်းဆောင်တွေပြင်းနေတယ်အဲ့ဒီဘက်ကခြေသွက်နေတာပေါ့အဲ့ဒီဘက်ကလှဲ့ပါဝုကေနိခိတာဒုရသီလေသာကျင်းစိတ်တဲ့တရားတော့ခြားထားတဲ့ဝင်ရှိရဲ့ခြားထားတဲ့ဝင်ရှိဝင်ချတာဝင်ချဆိုတာလုံးမလုံးထားတာအဲ့ဒီဘက်ကအလုံးလုပ်ငန်းခွင်ပိတ်ထားတယ်အချို့ပိတ်ထားတယ်လုပ်ငန်းခွင် အခုနေကကာလတရားထုတ်လည်းပဲဘာမှမဖြစ်တော့ဘူးဆိုပြီးဘာမှမလုပ်တော့ဘူးလုံးလုံးပိတ်ထားတယ်ပိတ်ထားအဲ့ဒါကြတော့ဆိုတော့အဲဒီတရားတော်နဲ့တော့ရောင်းနိုင်ကြနေပါဘူးအဲ့ဒါလုံးလုံးပိတ်ထားဒီကတော့လုံးလုံးတော့မပိတ်ဘူးနည်းနည်းပါးပါးတော့အားထုတ်ရဒါပေမဲ့လို့ဘာမှသူကမဖြစ်တော့ရစ်ပါဘူးဆိုပြီးတော့ကြားတယ်အဲ့ဒါနိတိတာတူတာလေအဲ့ဒီအဲ့ဒီလိုဆိုလို့ရှိရင်မထေရကြီးတွေလည်းကဲရစရာရှိတဲ့ အလတ်ပုဂ္ဂိုလ်လည်းကဲရကြရှိတယ်အငယ်ပုဂ္ဂိုလ်လည်းကဲရကြရှိတယ်ဘုရားနဲ့ပဲပြောတာလေလူတွေတော့အထူးမပြောဘူးလူတွေလည်းပဲဒီလိုပဲယူရမှာသူတဲ့လူတွေလည်းပဲဘုရားဆုံးမတော်အတိုင်းဘုဂုဏီပါရောက်လာကြောင်းတရားတွေမကျင်ဘူးဆိုလို့ရှိရင်သူတို့လည်းပဲထိုက်တရားလည်းသာတော့သူကဲရကြဖြစ်တော့မှာဒါပေမဲ့ရဟန်းကတော့ပုံရေးကြည့်အဲဒါမှရဟန်းနေမှာဒီမှာရှင်သာရိပုတ္တရာကသုံးပါတယ်အဲဒါလေးကိုတနည်းအားလည်းဆိုပြီးပါရင်ဒါလေးဆိုဆိုကြအောင် ဒါလေးဆိုပြီးတော့မှနောက်ဆောရစိတ်ငြိမ်တရားမြတ်ဖရာဝါများထားဝစဉ်စိတ်ငြိမ်တရားမြတ်ဖရာဝါများထားဝစဉ် ဝိဝေကတရား၃ပါးကိုမြတ်စွာဘုရားဟာသင်္ဓာဝရပေါ်များနေပြီဒီဒါလေးရွတ်ပြီးတော့လည်းဘုရားအောင်ဒီညိုစရာမကောင်းပါနဲ့အဲတော့မြတ်စွာဘုရားဒီဝိဝေကတရား၃ပါးကိုအမြဲတမ်းပွားများနေတယ်ငါတို့လည်းပဲပွားကြမယ်လို့ဒီလိုလည်းအာရုံပြုထားကြရပါပဲတတိတို့ကဘုတရားမပွားမလိုက်လင် တိတို့ကကိုတရားမပွားမလိုက်လင်အဲ့ဒီတရားမပွားမလိုက်လို့ရှိရင်ပြန်တော့သုံးပိုင်းနဲ့ဆက်ရမှာ ခြေကြီးလငယ်ကဲ့ရဲ့ဝဲသုံးဝဲညီသွန်းနေအဲ့ဒီနဲ့ဆိုင်တော့ဒါကဲ့ရဲ့ဝဲတစ်ခုပဲကဲ့ရဲ့ဝဲသုံးပါးနဲ့ညီသွန်းတယ်ကဲ့ရဲ့စီကဌာနတစ်ခုပဲပေရညွန်ကြတရားများပေရှားမပြုလင်ပေရညွန်ကြတရားများပေရှားမပြုလင် ကြတဲ့လောဘဒေါသအစရှိသောကိလေသာတွေနောက်ပိုင်းမှာဟောပါလိမ့်မယ်အဲ့ဒါတွေလည်းပဲပယ်ကြနိုင်အောင်သီလသမာဓိပညာအကျင့်တွေအာမထုတ်လို့ရှိရင်ယသိညာရေအလေးပေကျင်ရေလျှော့ပေါ်လင်ယသိညာရေအလေးပေကျင်ရေလျှော့ပေါ်လင် တော်များဖို့နိုင်ငံတို့သွမ်းတို့ကျောင်းတို့အဲဒါတွေနဲ့ပြည်စုံပြီးဘုန်းကြီးဖို့ဒါတွေဘက်ကပဲလုံးမနေတယ်တဲ့ဒီဘက်ကစိတ်အားသာနေပါဟုလိကံသာကျင်းကြရဲကြတာပါထလိကရော့နေကျင်းဖို့သီလချင်းကျင်းဖို့ကြတာခါရော့ရော့ပဲသမာဓိပညာချင်းတွေကျင့်ဖို့ကခါရရခါရရဆိုတော့ဘာမှမကျင့်တာလည်းရှိရအဲ့ဒါကတော့နောက်နာမှပါတယ်သုတ်ရန်ရှိသွားကျင့်ရန်က တာထဝံစီလင်ကျင့်ရံသောနောက်ဆုံးဖို့ဉာဏ်ကြံရင်အာရုံရေကနောက်ဆုံးဖို့ နောက်ဆုံးသာပါတော့ဆိုនិဝရဏတရားတွေပဲនិဝရဏတရားတွေနဲ့မွေးလျော်နေတာပေါ့ကာမအယုန်နဲ့ကြံနေဇာဘာနဲ့စိတ်တွေစိတ်ဆိုးနေဒီနာမိတ်တာနဲ့ပြင်းကြီးနေပြင်းကြီးတယ်ဆိုအာမထုတ်ဘူးအဲဒီဥစ္စာပဲအဲဒီនិဝရဏတရားတွေဘက်မှာသူကအဲဒါကြီးရှင်းသွားဖြစ်နေတယ်ရှင်းသွားဆိုတာအဲဒါမထေကြီးတွေပါတယ်နဲ့ပိုးဆိုင်တာပေါ့လေမထေကြီးတွေပါတယ်ကြီးတဲ့ပုဂ္ဂိုလ်တွေကဒီလိုလုပ်နေတယ်တတိတွေကလည်းဒီလိုလိုက်ပြီးတော့တူးလိုက်ပြီးတော့ကျင့်ကုန်ပါအဲဒါကြောင့်သောရនិဝရဏတရားတွေဘက်ကတော့ရှင်းသွားကောင်းဆောင်ပဲရှင်းရကြတော့ ခြားထားဝင်ကြည့်ပြီနေခိတထူတာမဖြစ်ပါဘူးမတတ်နိုင်ပါဘူးမလုပ်ပါဘူးဆိုပြီးတော့အဲဒီကျင့်ဖို့တက်ကြတာဝင်ချထားတယ်လုပ်ငန်းဝင်ပိတ်ထားတယ်အဲဒီတော့ဆိုရင်လားထေကြီးလက်ငယ်ကဲ့ရဲ့ဝယ်သုံးသွဲညီစွန်းသည်ထေကြီးလက်ငယ်ကဲ့ရဲ့ဝယ်သုံးသွဲညီစွန်းသည်ထေကြီးလက်ငယ် လပုဂ္ဂိုလ်တွေရောအငယ်ပုဂ္ဂိုလ်တွေရောဟောမှာအပြီးပြီးဟောတယ်အခုတော့ဒီမှာဆောင်ဖို့ရှင်းပြင်းမယ်အဲတို့နေနေတို့ပြီးနားလဲရုံရဟောရတယ်ဟောမှာတော့အသေးစိတ်ပဲသူကအသေးစိတ်တစ်ခုချင်းတစ်ခုချင်းဟောနေတာတော့ကောင်းပါလေတည်ညိုကြကောင်းတယ်မထေကြီးလည်းကဲရကြဖြစ်တယ်မထေကြီးတွေဒီတဲ့ဒီရွယ်ရောက်တော့မှဝိဝေကတရားအာမတုဘူးညစာပြဟောထားတဲ့အတိုင်းလောဘဒေါသစသည်ပယ်ဖို့ရတယ်လည်းပယ်နိုင်အောင်အာမတုဘူး ပြည့်စည်နေအောင်လို့လားအထုံနေတဲ့ဘုံကြီးအောင်လို့အထုံနေတဲ့ပြမှုဘက်ကတော့ရော့ပေါ်နေတဲ့နေတော့နိဗ္ဗာန်တရားတွေဖြစ်ပွားရမှာတော့ဖြစ်ဆောင်ပုဂ္ဂိုလ်ကြီးတွေဖြစ်နေတဲ့တရားတော်ကိုပဲတော့လုံးလုံးမလုပ်ခွင့်နဲ့ချထားတယ်ဒီဘက်ကလမ်းပိတ်ထားတယ်အတေကြီးတွေဒီတဲ့ရွယ်ဒီရွယ်ဒီလူတွေကနီးပြီဒါတောင်မှဒီတရားတွေမကျင်ဘူးဟိုငငယ်ရွယ်ရွယ်ကညဘယ်နေမှနေမလဲမသိဘူးလို့အဲရကြဖြစ်တယ်ဟုတ်တယ်တော့ ကြီးတဲ့ပုဂ္ဂိုလ်တွေကအေးကြည့်တာငယ်တဲ့ပုဂ္ဂိုလ်တွေနဲ့တိုင်ကြီးတဲ့ပုဂ္ဂိုလ်တွေကပိုအေးကြည့်ကြီးတဲ့ပုဂ္ဂိုလ်တွေကမို့အလားပုဂ္ဂိုလ်တွေလည်းဒီလိုပဲကြည့်ရမဖြစ်တာပဲတဲ့အဲလာသာပုဂ္ဂိုလ်တွေလည်းဒီရွယ်ဆိုလို့ရှိရင်ဒီတရားတွေကျင့်ဝယ်ကောင်းတယ်အခုမကျင့်ဘူးငငယ်ကနေပြီးတော့လည်းသူမကျင့်အဲငန်းနေလာလည်းမသိဘူးနောက်ကြည့်ရင်လည်းပဲဘယ်လိုဖြစ်သွားမလဲမသိဘူးလို့ဆိုအဲရှင်းနေနောက်ရောအဲပြစ္ဆုတ်ပံရဆိုအဲ့ရပါရောက်တယ် အငယ်ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲသတင်းငယ်တွေလည်းအဲဒီလိုက်ဖို့ကြာအမှန်ထားအကုန်လုံးပဲပိုက်သိတဲ့ပြီးတော့သုံးပါတော့ကိုတော်ငယ်လေးတွေလည်းငငယ်ရွယ်ကစပြီးတော့ဒီကိုတော်လေးတွေကနေရာမကြောက်ကြည့်သွားလို့ရှိရင်ဘယ်နဲ့နေကြမလဲမသိဘူးဆိုပြီးတော့အဲကြဖြစ်တယ်ခါးရင်းရတယ်ပေါ့လေခါးရင်းငငယ်တွေကခါးလာတာကြည့်ရင်ပိုခါးတော့တာအဲလိုပဲငငယ်တဲ့ဒီရွယ်တဲ့ဒီနေတဲ့ရှင်းနိုင်ကြနိုင်တဲ့တန်တန်ဆွမ်းဆွမ်းရှိနေတဲ့အချိန်မှာ မကျင့်ကြမကြံကြအာမထုတ်ကြဘူးပြီးသွားလို့ချင်းဒီကိုတော်ကြီးဘယ်လိုများနေကြမလဲမသိဘူးကဲကဖြစ်တယ်အဲတော့မထေကြီးလည်းပဲကဲဝဲသုံးပါအဲတိအရာကတတိတော်ကထိုတရားမပွားမလိုက်နဲ့ဝိဝကတရားကိုမပွားများလို့ရှိရင်လည်းအဲဒါဒီတစ်ခုပဲဘယ်ဟာညွန်ကြားတရားများပယ်ချမပြုနဲ့ဘယ်ဟာညွန်ကြားထားတဲ့ကိလေသာတွေကိုပယ်ဖို့ရအာမထုတ်လို့ရှိရင်ဒီအဲဒါတစ်ခုမတွေ့ရပါဘူးဒီစည်းများရေလေးပေးခြင်းရေလျှော့ပေါ့ခြင်း ဆောက်ရန်ရှိသွားခြင်းရန်ကခြားထားဝင်ရှိနေတာကသကလုံးနေတာများတာလေးပဲတော့တခုတည်းပဲသူကအဲပြည်စည်းများဖို့အလေးပြုနေတဲ့ဆိုတဲ့ကဒီပုဂ္ဂိုလ်မကျင့်ဘူးအဲကျင့်တဲ့အလုပ်တွေသူပြုတ်ထားတယ်လူလူပဲသားတွေတပေါင်းနေပဲဆိုဒီစည်းများအလေးပြုနေတဲ့ဆိုနိဗ္ဗာန်တရားတွေခြေသွားကျင့်နေတာပဲကျင့်တဲ့ဘက်ကရော့နေတာပဲအဲတရားထုံးမှုကျင့်မှုတောင်ဝတရားတွေသူပိတ်ထားတာပဲလုံးမလုပ်ဘူးသူဒီဘက်ကနေပိတ်ဒါကဒါကသကလုံးနေတာများနေတာလေးပဲတော့တခုတည်းတော့မလို့ကသုံးတာမှာအဲဒီ သုံးပါးသောဌာနတို့ဖြင့်ကဲရဝယ်ဖြစ်သည်မြတ်စွာဘုရားအလိုတော်အတိုင်းကျင့်တဲ့ပုဂ္ဂိုလ်တွေကြတာချင်းမုံမဲ့သုံးပါးနဲ့ပြည့်စုံသည်ဒါလေးတူတူသွားကြတယ်အောင်လားဟောရမှာသိဉ္ဉိတရားသတိညာကျင့်ပွားကြလေနှင့်သိဉ္ဉိတရားသတိညာကျင့်ပွားကြလေနှင့် မြပယ်ရှားကြလေလင်ပယ်အညွန်ကြတရားမြပယ်ရှားကြလေလင်ပစ္စည်းများယံမယိတံပြဉ္ညာမလျှော့တယ် စိတ်ငြိမ်ခြင်း၍သိဆောင်ပေသိရေးပဲကြလင်သိငြိမ်ခြင်း၍သိဆောင်ပေသိရေးပဲကြလင်ဤလငယ်ဤမွန်ပွဲသုံးွယ်ပြည့်စုံသည်အဲ့ဒါက ပုဂ္ဂပက္ခဒါသင်္ကြန်တဲ့ဘက်ကကောင်းတဲ့ဘက်ကတရားအလိုတော်ကြကျင့်တဲ့ဘက်ကပဲလားမြတ်စွာဘုရားဝိဒ္ဓတရားသုံးပါးကမြဲမြံမြွေးနေတော့တတိတွေကလည်းအဲဒီဝိဒ္ဓတရားကျင့်ရပွားကြတယ်တဲ့ဒီလိုဆိုရင်ရှင်းဖို့ပဲတခုပဲမြတ်စွာဘုရားဘေဝညွန်နဲ့ကြားထားတဲ့သဘောတော်ကအစရှိတော်ကိလေသာတွေလည်းပဲပယ်နိုင်အောင်သီလသမာဓိပညာတွေကျင့်ရတယ်သူကကျင့်တာသမာဓိဆိုရင်ကျင့်တယ်သီလဝိဒ္ဓသီလဝိဒ္ဓကံကျင့်ရတယ် ဒါကရှင်းမွယ်တပါပဲပစ္စည်းများရမကြီးတာမှုပစ္စည်းများပဲမဟုတ်ဘူးပစ္စည်းဆိုတာမရှိမဖြစ်လို့တော့ဆုံးလည်းပဲသာဝေရတယ်ကြည့်ရမှာပေါ့ဘုရားသင်္ကန်းနဲ့ကြည့်ရနေကြတယ်ညာလည်းအသိနေတော့ကြည့်ရမှာဒါပေမဲ့လို့ဒီကြီးများဘုန်းကြီးကမကြီးပဲဘူးဒီဒီကြီးများဘုန်းကြီးကကြီးပဲဒီလားလားပါပေါ်များတယ်ပါရီကလောက်ကြတယ်ကြည့်ကြပါတယ်လည်းဥစ္စာတချို့တက်မလိုက်ပြီးတော့အကြီးကြီးလူခန်းနေတာလည်းရှိပါတယ်တနည်းနည်းပေါ့လေသူကဒါပေမဲ့လို့ဒီလိုရတဲ့ အဲဘုဒ္ဓတာကနေကြတော့အဲဒီတော့ဟာတွေအာပိကဒီကဒီလိုဟာတွေလည်းကြည့်ကြတာငါတော့ဒီလိုဟာတွေကဘုရားလိုတော်ကြတယ်တော့မဟုတ်ဒီသိညာရမည်သာမှုကျင့်မူရံပဲမကြောက်ဘူးတဲ့ကျင့်မူရံပဲမှာနာပါတိကရော့ရော့ရဲရဲမဟုတ်တင်းတင်းရင်းပဲဒီလားဆိုလို့ကျင့်တခါတဲ့ကိုယ်ရဲ့ကျူနေအောင်အငြိအကျေးလေးမသိအောင်အာဘဆိုရင်မသိအောင်ဘာသာမှမသိအောင်လို့တဏှာမရှိအောင်အမြဲမြရိုးသေးသေးကျင့်သမာဓိလည်းပဲ အချိန်ကြီးသလောက်ဓမ္မရိရအောင်နိဗ္ဗာန်တရားတွေကျင့်အောင်ကျင့်ပညာဘက်ကလည်းဒီလိုပဲအမှတ်တရားမရောအောင်တခါတည်းသိအောင်ကျင့်သိဉ္ဉင်ကျင့်ရေးအဲဝိဝေကဝိဝေကတရားဝိဝိဝေကရောက်အောင်အားထုတ်နေတဲ့တရားပြည့်စုံပေးနေတယ်ပြည့်စုံမယ်ပဲဆရာတော်ကြီးဘယ်မထေကြီးချင်းဘယ်လိုကျင့်နေတယ်လို့ပြောသမတွင်တော့တခါတည်းရိုးရိုးသေးသေးကျင့်တယ်ဘယ်ကိုယ်တော်ကလေးဘယ်ဥစဉ်ကလေး အဲဟန်ငယ်ကလေးဖြင့်ကျင့်နေတယ်ဒုလောဘပဲဖြစ်ပါလေပေါ့လေဒါကြိုးစားကျင့်နေတယ်ချင်းမလို့ဒီဒီမှာသာနာဤတာတဲ့ကြိုးကြိုးကျင့်နေတဲ့ပုဂ္ဂိုလ်ကြီးပါတယ်ဘေးကပုဂ္ဂိုလ်ကြီးညာညှို့ကြသိကောင်းတယ်ကြိုးဒီပြင့်အဲဒါသိငင်ချင်းရှစ်ဆောင်ပေးနေတာရှစ်ဆောင်လားညဖြင့်လားနောက်လာတဲ့ပုဂ္ဂိုလ်တွေဒီတိုင်းကျင့်ရမှာပဲဆိုတာတခါလဲသိသွားတယ်မလာတဲ့ပုဂ္ဂိုလ်တွေတောင်သိရဲ့ဒီမှာဒီအသုသာဒီအထုံနာမြင်တော့ခဏတစ်ပြုတ်သာသနာ့ဤတာဝင်ပြီးကြည့်တဲ့ပုဂ္ဂိုလ်တွေတောင်သိတယ်ဘုန်းကြီးတွေလာမဟုတ်ဘူး နောက်ကယောဂီတွေဓမ္မတွေယောဂီမတွေလည်းရိုးသေးသေးကျင့်နေတာတွေမြင်လို့ကျင့်အမြင်ရတဲ့ပုဂ္ဂိုလ်တွေကတခါလဲရှင်းနေတဲ့စိတ်တွေသူတို့ပေါ်လာသူတို့လည်းအထုတ်နေတဲ့စိတ်တွေပေါ်လာသိနေကြတယ်။ဒီကရိုးသေးသေးကောင်းမွန်ကျင့်နေတဲ့ပုဂ္ဂိုလ်တွေကစစ်ဆောင်နေပဲသိနေကြီးကြီးစစ်ဆောင်ပေးနေတယ်။ထုတ်ရေးပဲကြသည်တဲ့။ထုတ်ရေးအောက်ကမင်းနေခိတတူတာအဲခြားထားတော့ဝင်ရှိပြီအဲ့ဒီဘက်ကနောက်ထုတ်ပြီးတော့တရားအမှန်လို့ပဲနေမယ်ဆိုတဲ့အနေမျိုး အဲ့ဒါမျိုးတော့ကိုချထားတယ်တဲ့ဒီလိုအလကားနေမယ်ဆိုတဲ့စိတ်မျိုးကမမွေးမြူဘူးလုံးလုံးကိုပယ်ချပြီးတော့တရားကိုနည်းနည်းရိုးသေးပြီးအားထုတ်နေတယ်ဒီလိုဆိုလို့ရှိရင်မထေကြီးရောမထေလာရောအငယ်ရောညမုံဝေကုံနဲ့ပြည့်စုံသည်ညမုံဝေကုံသုံးပါးနဲ့ပြည့်စုံသည်အဲဒီမှာပယ်ရမယ့်တရားတွေကဘာတွေလဲဆိုတော့တတ္တရာဟုသောလောဘောသာပါဝကောဒေါသောသာပါဝကောလောဘသာသာဘာဟာနာယဒေါသသာသာဘာဟာနာယ အဋ္ဌိမေဇိမာပရိဝရာသက္ခုကရဏီညာနာကရဏီဥပသမယဗိညာယသံမောရာယနိဗ္ဗာနာယသံဝရတိအာဟုသောငါရှင်တို့တတ္တထိုဒေသနာစကားရ၌လောဘောစလူရင်တတ်မဲ့သော လောဘသည်နိပါဝကောယုံမာ၏ဒေါသောစမိမာရသောမိမာခြင်းသောဒေါသသည်နိပါဝကောယုံမာ၏ လောဘသာကလောဘကိုလည်းဘာနာယပယံလုံးငါဒေါသစဒေါသကိုလည်းဘာနာယပယံလုံးငါမေဇိမာပရိပရာအလယ်လမ်းဖြစ်တော်ခြင်းဒီအတ္တိရှိပေ၏သကုကရဏီဉာဏ်မျက်စိကိုလည်းပြုတာဖြစ်စေတာဉာဏကရဏီပညာကိုလည်းပြုတာဖြစ်စေတာဤဥပသမာယရာဂသာတော်ကိလေသာငြိမ်းရလုံးငါလည်းဖြစ်၏ဗိညာယသူတော်ညာနှင့်သစ္စာလေးပါးသိဝရလည်းသိသမောဓာယသစ္စာလေးပါးသိတော်ရိယမဲ့ ဖြစ်ပေါ်ဖို့ရလည်းဖြစ်ပေ၏နိဗ္ဗာန်ရာဆင်းရဲခါသိငြိမ်းရလုံးငါလည်းဖြစ်ပေ၏မေဒီမှာပြိပရာလာစာရှိတယ်လောဘဒေါသသံသိကြတာနှစ်ခုနှစ်ခုထုတ်ပြီးတော့ပြရပါတယ်တရားနဲ့တရားတွေဆိုတာတရားမဟုတ်ဘူးဒီတရားတွေပဲဒေါသယုံပါတယ်တရားပြရမယ်ဒေါသဟာယုံပါတယ်တရားပြရမယ်အဲဒီတရားတွေပဲဝယ်ရလို့ရတယ်ဒီတရားတွေ ပယ်ရမယ်ဆိုတော့ပယ်ဝဲရလဲနီလန်းရှိအောင်ပါပေါ့ရှိပါတယ်တဲ့ပယ်ဝဲနီလန်းကလည်းမရှိမှပြီးတယ်လေလားရှိတယ်မှရှိရဲ့ကာမဒုက္ခနိကံယောဂလမ်းနဲ့ပယ်လို့မဖြစ်ဘူးအတ္တကိလမထာနုယောဂနဲ့ပယ်လို့မဖြစ်ဘူးကာမဒုက္ခနိကံယောဂဆိုတာကတော့ကိုယ်လိုလိုက်ပြီးတော့ကမ္မအောင်လို့မွေးမြူတဲ့နိကာမဒုက္ခနိကံယောဂပဲကိုယ်နေခြင်းတို့နေဆန်းသာနေအညောင်းမခံနဲ့အပမခံနဲ့ ဒီလိုဟာတွေဓမ္မဒုက္ခတွေကနေယောဂပဲကိုကြိုက်တဲ့အာယုန်တွေသုံးဆောင်ခံစားကြည့်နေတာတွေကြည့်ခံစားကြနေတာတွေခံစားဒါကိုကိုတက်တက်တတမွေးမြူနေတယ်နီးကိုအလိုလိုက်ပြီးတော့မွေးမြူနေတယ်နီးဓမ္မဒုက္ခတွေကနေယောဂပဲအဲ့ဒါတွေလုံနေုံနဲ့တော့ချမ်းသာခြင်းမဖြစ်ဘူးဒိုက်တာတော့ဖြစ်တာပေါ့သူကဒိုက်တာတော့သူကတင်ကြတယ်သူကလက်တွေ့ချင်း ဘာမှမလုပ်ဘဲနဲ့ချမ်းသာသာနေနေတာဟာလောကအနေအချင်းနဲ့သူကချမ်းသာတယ်လို့ဆိုရမှာပဲဘာမှမကျင့်ဘူးဒီတိုင်းသိကျင်အိတ်ထိုင်ရင်ထိုင်သွားရင်သွားစရင်စားကြည့်နာတွေသွားကြည့်လုပ်ချင်တာတွေလုပ်ဘာမှရှောင်စရာမလိုဘူးသူကအကောင်းဆုံးလို့ကျင့်ဒါပေမဲ့လို့ဗန္ဓရာရေးနဲ့အခြေကြတော့သူ့စာမကောင်းတဲ့နည်းတွေဥပမာအားဖြင့်မကြမ်းမာတဲ့ပုဂ္ဂိုလ်ဆိုတော့မကြမ်းမာတဲ့ပုဂ္ဂိုလ်က အရိယာဘုအနေထိုင်လည်းပဲသင်တော်တဲ့အရိယာဘုနဲ့နေရထိုင်ရတယ်။ဆရာဘုနေပါရီကညွှန်ကြားတယ်ဘယ်လိုမလုပ်ရဘူးဘယ်လိုမလုပ်ရဘူးဘယ်လိုမနေရဘူးစသည်ဖြင့်ညွှန်ကြား။အစားအသောက်တွေလည်းညွှန်ကြားတယ်။ရေမိုးချိုးတာတွေလည်းညွှန်ကြားတယ်။အဲဘယ်လိုမလုပ်ရဘူး။အဲပဲကြရတယ်၊ချောင်းကြရတယ်ရှိတယ်။အဲ့ဒါတွေပဲချောင်းနေရတော့လူမမာကတည်းမကြိုက်ဘူး။နလန်ထကသာများသားမကြိုက်တာပဲ။နလန်ထကသာသွားကျင်ရမသွားရဘူး၊သူကျင်ရမလုပ်ရဘူးဆိုရင်ကျင့်ကြတယ်။ စားကျင်တဲ့အစာတွေမစားရဘူးဆိုညာသားချင်းမတည့်တာတွေစားကျင်တယ်လူမမာတည့်တဲ့ဥစ္စာတော့ပြန်မစားကျင်သင်လျော်တဲ့အစာအာရတွေကြရင်ခတွန်းကမတွေ့ဘူးမိမိချက်ချက်မရှိဘူးမသိမတော်ပြီဆိုတဲ့အစာတွေကြရင်စားကျင်ပြီဆိုတဲ့ခတွန်းကတွေ့နေပြီအဲဒီဥစ္စာလည်းစားကျင်နေတာအဲ့ဒါတွေတောင်းရမယ်ဆိုတော့တောင်းသိလေးနေတာပေါ့သူစားအကျိုးယောဂကြည့်တဲ့ပုဂ္ဂိုလ်တွေကြီးကြတယ်ကြားမစားရစားမစားရ စားနေကြတာတွေကိုတရားလည်းစားနေကြစားရတယ်စားနေကြဒါလည်းမစားရအဲဟင်းကောင်းလေးတွေကလည်းမစားရအဲကျွတ်သမင်းစားနေရသမင်းမစားရဆိုဒါမှသိတယ်ဒါသိတယ်အဲတော့စားနေရမှာသူကြည့်တာတွေစားရမှာချမ်းသာတယ်လို့ထင်ရတယ်ဒါပေမဲ့လို့သူယောဂဝေဒနာနဲ့တော့ကြောင်နေတာတွေကြောင်မှချမ်းသာမှာမကြောင်နေတာတွေမကြောင်မဲနဲ့အဲစားနေတာတွေစားလို့ချင်တာတွေလုပ်နေယောဂဝေဒနာပြန်တက်တာပဲတော့ကြတော့ ဒုက္ခပေးသွားတာပဲပြီးပြီးတော့ဒုက္ခတွေပေးပြီးတော့သွားတယ်အဲ့ဒါလိုပဲသံဃာရည်ကြည်နဲ့ကြည့်လိုက်တော့ကိုယ်အလိုလိုက်ပြီးတော့ကာမအာယုန်တွေလိုချင်တိုင်းခံစားနေတဲ့နေ့ကကောင်းတာမဟုတ်ဘူးအဲခိတ္တခဏတော့သူ့ဥစ္စာသာယာကြာလေးတွေရတော့ကောင်းတယ်လို့ထင်ရတယ်ကြည်ရင်သားတွေကြည့်ကြားရင်သားတွေနားထောင်အဲနားယူရင်သားတွေနားစားရင်သားတွေစတွေ့ရင်သားတွေတွေ့သည်ကိုလိုချင်တဲ့လုပ်တွေလုပ်သွားရင်သွား နေခြင်းသလိုနေဟိုချမ်းသာတယ်လွတ်လပ်တယ်တဲကောင်းတယ်လို့ထင်ရတယ်အဲ့ဒါတွေကကိလေသာတွေပွားနေတာပဲကိလေသာတွေနဲ့မကဘူးလူကျဲအကုသိုလ်တွေလည်းဖြစ်တယ်ဒီထဲမှာအဲ့ဒီအကုသိုလ်တွေအကျိုးပေးပြီးပယ်လေးပါးကြဒုက္ခတွေရောက်တာပဲဟုတ်လားဒီချိန်မှာကိုချမ်းသာရေးအတွက်သူတစ်ပါးသူတစ်ပါးအတက်ကိုတတ်ပြခြင်းမှုလည်းသူပြုခြင်းပြုမယ်သူတစ်ပါးဥစ္စာတွေခိုးခြင်းလူချင်းအဲအတော်မတရားဒိန်နေပြီးတော့ယူခြင်းလုပ်ခြင်းလုပ်မယ်အဲကာမဂုဏ်စာစားရနဲ့မတော်မတရားတွေပြုတာလည်းရှိမယ် သူတစ်ပါးအကျိုးမဲ့ဖြစ်အောင်လိမ္မာလည်းရှိမယ်အဲဒီလိုပြုလုပ်တဲ့ခါကာလတော့သူကကောင်းတဲ့အလုပ်ပဲသူ့အတွက်သူများတွေလဲထွန်ရစိုက်ပြိုးရပေါတူပေါရအမှန်ပင်မနေတာသူကလွယ်ကူလေးကြတာကိုသူမှတစ်ဆယ်လဲလွယ်လွယ်ပဲတရားလဲလွယ်လွယ်ပဲတောင်းလဲလွယ်လွယ်ပဲဘာမှမခဲရင်ဘူးသူအဲဒီဟာဒါအလုပ်ကောင်းသူ့မှာထင်ရတယ်ဘိပုဂ္ဂိုလ်တွေကလည်းသဘောတူတဲ့ပုဂ္ဂိုလ်တွေကကြည့်မယ်ဆိုရင်ဒါအမှန်ဘဝင်ဘဝင်ကောင်းတဲ့အလုပ်လို့ထင်ရမှာပေါ့ဒီမကောင်းမှုအကုသိုလ်လုပ်တွေက ဒါပေမဲ့လို့အဲ့ဒီဥစ္စာကမကောင်းကျိုးတွေပေးတာပဲနောက်သားနေရာဘဝတွေမှာနလမထုနိုင်အောင်တကားဘယ်ဒီပါမှာကြာအရေကြာတိရစ္ဆာန်ပြစ်ပြစ်တာဖြစ်အဲဘဝကောင်းများစွာမှာသူတစ်ပါးအတိုင်းသူတစ်ပါးအသက်ခံရအဲသူတစ်ပါးတွေအနှိမ့်ဆက်ခံရဒီမျိုးဥစ္စာပစ္စည်းတွေပစ္စည်းအဲဒုက္ခတွေဒီဒုက္ခတွေအများကြီးရောက်တာအဲဒါကြောင့်ကိုယ်လိုလိုက်ပြီးတော့ကျင့်တယ်ကာမဒုက္ခလေးကလည်းယောဂနဲ့လည်းပဲချမ်းသာဖြစ်မဖြစ်နိုင်ဘူး ကိုယ်ဆင်းရအောင်ကျင့်တဲ့ခြင်းကိုယ်ဆင်းရအောင်ကျင့်တဲ့ခြင်းကတော့ကိုယ်ပင်မယုံမျှကျင့်တဲ့ခြင်းဒါကစားတင်တာတော့မစားဘူးဝတ်တင်တဲ့အဝတ်မဝတ်ဘူးသုံးတင်တာတွေတော့မသုံးဘူးအကုန်လုံးပယ်ပြီးတော့ကိုယ်ကိုညှင်းစေအေးတဲ့ခါမှာအေးခံပူတဲ့ခါပူခံအရိယာဘုလည်းပြောင်းလဲပြင်းပြင်းမရှိပဲနဲ့ဒါလည်းအပင်မဆင်းရခံဒါလိုပွေးတည်ပြီးတော့ညှင်းတယ်အဲ့ဒါက သမာဓိလည်းဖြစ်တာမဟုတ်ညာလည်းဖြစ်တာမဟုတ်တော့ကိုကျင်းတဲ့ယုံမြကိုဆင်းရဲယုံမြဘာမှအကျိုးရှိဘူးအဲလိုဆင်းရဲပင်မနေတဲ့ခိုက်တာမှာအာကကာမရာဂဆိုတဲ့အကျဉ်းသားကိလေသာတွေတော့မဖြစ်ဘူးပေါ့လေအဲ့ဒါလေးကိုသူကအကောင်းမြတ်ထင်နေတာဟိုပင်မနေတော့ဒီကာမဂုဏ်အယုန်နေပါရမှုတောင်းတမှုတွေပဲဖြစ်မလို့ကိုကပင်မနေတဲ့ဥစ္စာကိုဆင်းရဲနေတာလားတောင်းတမှုဖြစ်အဲ့ဒါလေးကငြိမ့်နေတော့ အဲ့ဒါသူကကောင်းတယ်လို့သူကယူဆတယ်အာရကိဏယောဂပုဂ္ဂိုလ်ကြီးအဲ့ဒါကအကျမ်းစာပဲဒီတဲ့အမှုသားတွေကရှိသေးတာကိုကိုဆင်းရဲပင်မနေတော့ချမ်းသာခြင်းနဲ့ချမ်းသာကိုမျှော်လင့်တောင်းတတာတွေအများကြီးဖြစ်နေတာပဲကိုဆင်းရဲပင်မနဲ့စိတ်လုံးမချမ်းသာတဲ့ဒေါမနတာတို့ဒေါသတို့ဆိုတာတွေကလည်းရှိသေးတာပဲဒီကိလေသာတွေကကိလေသာမှမလို့ရမသိဘူးတရားစိုးတွေမှမသိဘူးအဲ့ဒါဒါကလည်းကိလေသာငြိမ်းတဲ့ဥစ္စာမဟုတ်ဘူးစင်စစ်ချမ်းသာနေတဲ့ဥစ္စာမဟုတ်ဘူးဆင်းရဲပင်မရုံမျှပဲ တရားကျင့်သုံးတာကမှသီလအကျင့်ကိုရိုးရိုးသေးသေးကျင့်သုံးတယ်သမာဓိအကျင့်ကိုကျင့်သုံးတယ်ပညာအကျင့်ကျင့်သုံးတယ်အဲ့ဒါမေဇိမပရိဒါသာသာပဲအဲ့ဒီကျင့်တွေကိုကိုဟောရမှာအဲ့ဒီကျင့်တွေကျင့်ရမှာအဲ့ဒီကျင့်တွေကျင့်တာမေဇိမပရိဒါလဲလားမယ်ကိုအလိုလိုက်ပြီးတော့ချမ်းသာအောင်လို့ချမ်းသာခံနေတဲ့နီးလည်းမဟုတ်ဘူးကိုအလိုလိုက်ပြီးတော့အကြိုက်တွေကျွေးနေတဲ့နီးလည်းမဟုတ်ဘူးလေကိုကာယသက်သက်ညှင်းဆဲတဲ့နီးလည်းမဟုတ်ဘူး သုံးဆောင်တင်မညာလဲသုံးဆောင်ရမယ်။သုံးဆိုလို့ရှိရင်သာလမုတ်သိချင်းပြပြောင်းအောင်လို့စားတဲ့အချိန်စားရမယ်။စားတဲ့အခါလည်းပြစ္ဆုတ်ကနာဆင်ခြင်ပြီးစားရမယ်။ဒီသင်္ခါယောနိသောပိဏပါဒံပရိသေဝါမိ။ယောနိသောသင်သောကြောင့်အရင်ပရိသင်္ခါပရိသင်္ခါယညာဖြင့်ဆင်ခြင်၍ပိဏပါဒံဆွမ်းစားရှိသောစားဝဲသောဝဲကိုပရိသေဝါမိပြီးဝဲပါ၏။စသည်ဖြင့်ပြစ္ဆုတ်ကနာပိုင်းမှာပြရတာ။ သင်ရင်ပြီးတော့သုံးဆောင်တယ်နေဝတဝါယပြောမျိုးပေါ်ရလည်းမဟုတ်ဘူးလူလောကကတော့ပြောနိုင်အောင်ပါနိုင်အောင်စကားနိုင်အောင်ဒီလိုလည်းစားရတာကိုတော့ပါပါနဲ့နေအောင်လည်းစားနာမရာယမန်ရေးဖို့ရလည်းမဟုတ်လောကကတော့မန်အမှန်နဲ့တက်ဖို့ရအထူးအားဖြင့်အာရသာတကပုဂ္ဂိုလ်တွေသိရေးကြည့်တာပေါ့အာကောင်းအောင်ပြောတွေပါဒီပန်းအောင်တခါလဲအဲဘယ်သာကားလို့ရှင်ပြပူကောင်းတဲ့အာကြည့်တဲ့အဲဒီလိုလည်းစားရတာပေါ့နာမရာယ နာမန္နနာရကိုကိုတားသက်ဆင်ဖို့ရအသားရည်ပြည့်ထုတ်ပြီးတော့အဲအသားရည်ပြည့်ထုတ်တောင်းတော့တင်းတင်းကြည့်အောင်ဝါလာအောင်ဘိန်းတဲ့ပုဂ္ဂိုလ်ဝါလာအောင်ဒီစိတ်ရဝါတဲ့ပုဂ္ဂိုလ်ကလည်းပယုံတော့တော့ဒီစိတ်ရတယ်ရှိပါတယ်သူကလည်းများသားချင်းဘိန်းတဲ့ပုဂ္ဂိုလ်ဝါအောင်လို့စားအဲအသားရည်အစီတိုးလာဒီလိုစားစားလို့ရှိရင်ဖြင့်ဝါရတဲ့အဲဒီလိုစားရင်စားဆေးတွေပါလေစားတာအခုရဟန်းကအဲဒီလိုမဟုတ်ဘူးညှို့လို့နိုင်အောင်ပြောနိုင်အောင်စားတာလည်းမဟုတ်ဘူး မရင်နဲ့အောင်စားကြလည်းမဟုတ်ဘူးကိုယ်အသားရည်ပြည့်စုံအောင်စားကြလည်းမဟုတ်ဘူးနာဝိဘုဒနာရတင့်နေအောင်လို့ကိုယ်အာသားကြောင့်နေတောက်ပပြီးတော့တင့်နေအောင်လို့ဒီလိုစားကြလည်းမဟုတ်ဘူးနော်ဘာတစားတော့ဇာဝတိရောဣမသာကာယသတိတိယဣမသာကာယသရုပ်ကိုကြီးဇာဝတိရောတိတိယဒီကံယုံမြလို့ငါလာတယ်ဒီကိုကြီးကအစာဟာရမကျွေးလို့ရှိရင်မစားဘဲနေရင် ဘုံဘုံလဲပြီးပြီးသွားနိုင်တယ်ပြည့်စည်သွားနိုင်တယ်အဲဒီတော့မသေးအောင်မပြည့်အောင်ဒုက္ခနာကြီးဒီနေ့ဒီနေ့ကတက်တန်းရှိသမျှပေါ့တက်တန်းရှိသမျှတက်တန်းတိုင်းဒီနေ့ဒီနေ့အောင်လို့ဇာရည်ယာဗနာရမျှတာအောင်တက်တန်းဆုံးနေတယ်အောင်လို့သွားနိုင်အောင်လို့ဇာရည်ယာရည်အိမတကားကယာဗနာရအဲပြီးတော့သာလောင်မုတ်သိချင်းဝိနုပါရတိယသာလောင်မုတ်သိချင်းနေဟွန်း ငင်းအောင်လို့လည်းဆာလမုသိချင်းဆင်းရဲတယ်ငင်းအောင်လို့လည်းသာရပြီမသားလို့ချင်းစားလိမ့်မယ်သုံးဖို့အသာကလည်းသုံးတော့ကစာချင်တိုင်းတော့စားနေအဲဒီဆာလမုသိချင်းငင်းသွားအောင်ဒီဆင်းရဲတယ်ငင်းအောင်လို့သာရဒီဆင်းရဲတယ်ငင်းသွားတော့ဘာလို့ဖို့တော့ဆိုတော့ဓမ္မစရိယာနှုတ်ခါရမြတ်တော့အကျင့်ကျင့်ဖို့ပါပဲတဲ့ဒီကိုဆင်းရဲတယ်ကိုကြီးလက်ရှင်နဲ့ပြေးနေမယ်အဲလက်တန်းရှိနေကြပြီးနေမယ်ကိုချမ်းသာပြည့်စုံနေမယ်ဆိုအဲ့ဒီတည်းမှာ မြတ်သောအရှင်မြတ်စွာဘုရားဆုံးမတဲ့သီလသမာဓိပညာအကျင့်နဲ့ကျင့်မှုပါပဲသာသနာ့ဗြဟ္မစရိယမေဃဗြဟ္မစရိယမေဃဗြဟ္မစရိယဆိုမေဃ7ပါးတရားအရိယမေဃ7ပါးတရားကိုဆိုတယ်အဲဒီထဲမှာလဲသဗ္ဗုဒ္ဓသီလသမာဓိပညာတွေပါပါတယ်သို့တော်လောကီတရားတွေမပါဘူးလေသာသနာ့ဗြဟ္မစရိယဆိုတော့မြတ်စွာဘုရားအဆုံးမအကုန်လုံးကိုမြတ်သောခြင်းအကုန်လုံးမြတ်သောခြင်းကိုဆိုလိုတဲ့အဲဒီမှာတော့လောကီရောလောကုတ္တရာရောသီလသမာဓိပညာအကုန်ပါပါတယ် သာသနာ့ပြန်မှာသိရဆိုတာကတသာသနာလုံးလောကီလောကုတ္တရာသီလသမာဓိပညာရှင်းနေမှာဆိုတဲ့မေဃပြန်မှာသိရဆိုတော့မေခင်ရှင်ပါရိယမေခင်ရှင်ပါရိယမေတ္တရားအဲမေတ္တိလသမာဓိဉာဏ်သမာဓိပညာကိုဆိုတယ်အဲဒါလည်းခုထူးပါတယ်အဲဒီသာသနာ့ပြန်မှာသိရကျင့်နေခြင်းမို့သာသနာ့ပြန်မှာသိရကျင့်ကျင့်ပြီးတော့နောက်ဆုံးမေဃပြန်မှာသိရဆိုတဲ့အရိယာမေတရားတွေရောက်ဖို့ရကျင့်တာပဲတဲ့အဲဒီရောက်အောင်လို့သာရရင်သာရတယ်ညရာယုံမြတ် နေနိုင်ညတာနေနိုင်ရုံမြအလွန်ကျွန်းကြီးဝိုင်ကြီးကနေအောင်တင်းနေအောင်ဒီလိုစားရတာလည်းမဟုတ်ဘူးအဲတိတ်ပြီးစားလုံးလို့ချင်းသူများကြဲရကြလည်းဖြစ်တယ်တော့ကြာယောဂအစာမကြည့်လို့ချင်းယောဂဝေဒနာတွေဖြစ်မိကပြောကြတယ်အာသူဒုတိယစားတာလည်းဘာမှစားမကြောင်စားကြည့်တာကိုစားမှုယောဂဖြစ်တယ်လို့ပြောခံရတယ်အဲဒီလိုလည်းပြောမခံရအောင်ညတာရုံမြသတ္တရောပိသအလောပိအဘုဒ္ဓဥဒ္ဒကံပြီးဝေးတယ်ကြားထားပါတယ်ဒီငါလောက်လောက်တော့ကြော့ပြီးစားပါတယ်ဒီလေးကလည်းတောက်လိုက်ညတာသောက်ပါလိမ့်မယ် အဲ့ဒါကိုယ့်ကိုယ်နဲ့တိုက်တာပြီးတော့လေအဲ့လိုဆင်ញင်ပြီးတော့စားတယ်အဲ့လိုဆင်ញင်စားတော့ဇာရကိုစားရပါတယ်ကောင်းတဲ့ဇာရတယ်စားရတယ်ကိုယ်ကာယလည်းပဲအာရုံဆင်ញင်ရှိတယ်ဒါပေမဲ့လို့ကိလေသာမရှိဘူးစားမှုအကြောင်းယူပြီးတော့ကိလေသာရှိရပါဆိုတော့ဆင်ញင်စားနေတာပါဒီအစာစားတာကောင်းလုံးလို့စားတာလည်းမဟုတ်ဘူးပြောကြစားတာလည်းမဟုတ်ဘူး အဲကိုယ်ကာယများတာဒီနေအောင်စသေးတော့ရတာမျိုးကိုမလွန်မကင်းတာတော့ဒီကိုကြီးနေရာကြအစာကျွေးရတယ်ဘောရကများဓာတ်စီရောပါတယ်ညမိုင်းစီရောပါတယ်ထည့်ပေးနေရတယ်မထည့်ရင်လားမတော့ဘူးအဲလှဲများကလှဲပြီးထုတ်ပေးရတယ်လို့ကိုကြီးထောက်ပံ့ပေးနေရတာလေလို့အဲ့ဒီနေရာကိုဆင်ခြင်ပြီးသုံးဆောင်ရမယ်အဲလိုဆင်ခြင်တော့မစားပဲနေတာမဟုတ်လို့ကိုချင်းစေရတယ်မရဘူးဒါပြင်ဆန်းရတာလည်းကိလေသာမဖြစ်လို့ အဲကိုယ်လိုလိုက်ပြီးတော့ချမ်းသာတွေခံစားနေတာလည်းမဟုတ်ဘူးသူကကာမတုခာနိကနိယောဂလည်းမဖြစ်အာတကိလမဏနိယောဂလည်းမဖြစ်ဒီကုလုံးကလွတ်တယ်အဲဒီလိုဒီကုလုံးကလွတ်ပြီးတော့သုံးဆောင်နေတာပါတော့ဆိုလို့ဒီစီလေးပါသုံးဆောင်နေသုံးဆောင်နေခုနမေဇိမပရိပဒထည့်ပေးနေတာဆင်ញင်နဲ့အပညာလေးထည့်ပေးနေတာပညာပါလို့ရှိရင်ပညာနဲ့တွဲပြီးတော့သမာဓိနဲ့တွဲပြီးသမာသင်္ကပ္ပပါတာပေါ့သမာဝါယာမသမာဓိသမာသမာဓိနဲ့ပါတာပေါ့အဲ့ဒါပါလို့ရှိရင်ဖြင့်သမာဝဇ္ဇသမာကမ္မနာသမာဓိရောမဲ့ခင်တွေကလည်းပဲဒီထဲမှာပါဝင်သွားတာပေါ့သူက အဲဒါကြောင့်မဂ္ဂင်7ပါးတရားတွေစာရင်စာရင်သင်ရင်ပြီးသုံးဆောင်နေတယ်မေဇိမာပရိပရာအကျင့်ပြင်းနေတာတဲ့ဒါသုံးပါသုံးဆောင်တယ်သုတ်တုသင်္ကန်းသုံးဆောင်ရလဲဒီတိုင်းပဲကြောင်းသုံးဆောင်ရလဲဒီတိုင်းပဲသိတိစီသုံးဆောင်ရလဲဒီတိုင်းသင်ရင်ပြီးသုံးဆောင်တော့သုံးဆောင်ရင်သုံးဆောင်ရင်မေဇိမာပရိပရာအကျင့်နေဖြစ်ကာမဂုဏ်အာယုန်တွေကိုခံစားနေတဲ့သဘောလည်းမဟုတ်ဘူးကိုယ်ပင်မအောင်လို့နှိမ့်ဆက်တဲ့သဘောလည်းမဟုတ်ဘူးညရနေအောင်လို့သုံးဆောင်သုံးဆောင်တယ်အဲဒီကပြီးတဲ့နောက်သမာဓိပညာအကျင့်နေကျင့်တယ်အဲဒီကျင့်တဲ့အခါကျတော့ သူပြောကြမလို့ဒါကတော့ပြင်အဲသမာဓိပညာချင်းနဲ့ကျင့်နေတာတချို့ကဘုရားလာပုဂ္ဂိုလ်ကြီးဘယ်လိုဘယ်လိုစိတ်ကူးတွေရပြီဘယ်လိုဘယ်လိုဟောဒီမှာမသိပါဘူးတရားကျင့်နေတာအာရကိလမဏယောဂပြောတဲ့ပုဂ္ဂိုလ်တွေပြောတော့ဘုရားလိုတော်နဲ့ဆန်းကျင်တာပါပဲတော့ကြောက်ရကောင်းတာလေသူတို့မသိတော့လားသိတာနဲ့မယုံလို့လားမပြောတော့ပါဘူးဥစ္စာတွေကြောက်ဟောနေတာဘုရားသာသနာကြီးကတရားကျင့်မှုရပဲဘုရားဟောထားခဲ့တာမကျင့်မှုရဆိုရင်ဟောကြဘယ်လိုမလဲမေဒီမာပရိဒါတွေဘာမှကျင့်ကြမလို့ ဘာဘာသာတရားမှမလို့မကျင်မဲ့နေလို့ဆိုလို့ချင်းအဲဒါတို့ကမဟုတ်ရုပ်တွေကြောက်ဟောဘာမှလည်းဘုသူတာလည်းရှိဖို့မပေါ်ပါဘူးအနိတာရလည်းဘာမှမရှိဘူးဒါပေမဲ့လို့ဘုသူတာမရှိတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီဥစ္စာသဘောကျတယ်ဟိုသက်တာတော့อืมမကျင်ရပဲနဲ့တရားရနေတယ်ဆိုတာတို့ကသဘောကျတယ်อืมတော့ကြပါရဲ့မကြပါမကျင်ရပဲနဲ့တရားရနေတယ်ဆိုတာသဘောကျတယ်အဲ့ဒီလိုပုဂ္ဂိုလ်တွေလည်းရှိတာအမှန်ကတော့ မြတ်စွာဘုရားသာသနာတော်ဆိုကျင့်ရမယ်သီလအကျင့်ကိုကျင့်ရမယ်နိမန္တမှကျင့်ရမယ်မဟုတ်တာတွေတော့မကျင့်ရဘူးသမာဓိသမထဖြစ်အောင်ဒါရဒမောဟကိလေသာတွေမဝင်အောင်စိတ်တကူတည်းကြည့်အောင်လည်းကျင့်ရတယ်မကျင့်မဲနဲ့စိတ်တကူတည်းပဲဒီလိမ့်မှာတော့စိတ်ကြည့်တဲ့ထားတော့ဘယ်ဖြစ်နိုင်မလဲသူစားအာယုန်နေပေါ်လာလို့ကျင်ရင်နှိမ့်တဲ့ဆရာကြီးလောဘကြီးမုန်းဆရာကြီးဒေါသဖြစ်တော့တာမဖြစ်အောင်မတတ်နိုင်ဘူးအာယုန်တွေကမပေါ်ဝဲနေတာကိုယ့်အကိုခေါ်ခေါ်ပြီးတော့နှိမ့်တဲ့မှုတွေဖြစ်နေတယ်အဲဒေါသတွေလည်းဖြစ်နေတယ်လို့အဲဒါ အများရန်တမာရီအောင်တစ်ခုခုနှလုံးသွင်းနေမှာလောဘဒေါသကကျင်းတာအဲတမာရီအကျင့်ကိုကျင့်ရတယ်ကျင့်ရတယ်တမာရီဆိုတာတမာရီကျင့်ကျင့်လို့ကျင့်ရင်နိဝရဏတွေငြိမ့်တယ်နိဝရဏတွေငြိမ့်ပြီးဇာနေရတယ်ဇာနေရပြီးတော့အပင်ရှင်တွေပါပြည့်စုံလို့ကျင့်ပြီးအမြင်ကြားတွေနဲ့အောင်းမြင်သွားနိုင်တဲ့မျိုးချိုးနိုင်တဲ့ဇာတိဒီလိုဟာတွေလည်းကြပါတယ်အကျင့်ရတဲ့ဥစ္စာတွေမကျင့်မဲနဲ့ပဲဖြစ်နေတယ်အဲဒီကစိတ်တဝိသုဒ္ဓိဖြစ်ပြီးတော့ဒေဝိသုဒ္ဓိစကြည့်တဲ့ပညာဝိသုဒ္ဓိတွေဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဖြစ်အောင် ခန္ဓာ၅ပါးယုံနာတရားတွေကျွရတယ်မြင်နိုင်ကြားနိုင်နားနဲ့စားနိုင်သိတဲ့နားတွေကျွရအဲဒီလိုကျင့်တဲ့ဥစ္စာမေဇိမပရိဒါလေလာမဲ့အဲ့ဒီလေလာသက္ခုကရမိပညာမျက်စိကိုပြုတာဖြစ်စေတာဒီတဲ့ဒီဥစ္စာကျင့်သောအခြင်းပညာမျက်စိဖြစ်ပါတယ်အထူးအခြင်းတော့ဝိပဿနာဘာဝနာအကျင့်ကျင့်တဲ့အခါပညာမျက်စိဖြစ်တယ်သီလကျင့်ရုံနဲ့ကလည်းပညာမျက်စိအထူးမဖြစ်သေးဘူးလားတော့ အဲဒုဒ္ဒမယလောက်ပဲရှိမှာသမာဓိအကျင့်ကျင့်ကြလဲဒီတိုင်းပဲဉာဏ်မျက်စိကသူ့ချာချာဖြစ်ပါဘိညာဉ်တရားရောက်လို့ရှိရင်တော့အကြအမြင်တော့အဲ့ဒါနည်းနည်းပါးပါးရှိပါတယ်သူဒါမှယုံနာတရားတွေပြီးတာတော့မဟုတ်သေးဘူးအဲဝိပဿနာကျင့်ကျင့်မှာသတိပဋ္ဌာန်တရားမြတ်စွာဘုရားဟောထားတဲ့သတိပဋ္ဌာန်ဒေသနာတော်ရနဲ့ဘာကြောင့်ပါကစိတ်တိုင်းစိတ်တိုင်းယုံနာတရားတွေရှုမှယုံမူရာတွေရှုရင်ကာနုပဒနာခေါ်တယ်ကာယဆိုတာယုတ်ပေါင်းကိုကာယခေါ်တာပဲ ရုပ်ပေါင်းနေဒီတိုင်းဒီတိုင်းရှုရှုတာကအနုပါဒနာပဲကာယသရုပ်ပေါင်းရှုတာကအနုပါဒနာကာယဆိုတာဘာတော့အဲရုပ်ပေါင်းရုပ်တွေစုပြီးကိုကြီးတကူလုံးကကာယပေါ့ဟုတ်သွားတယ်ဆိုရင်ရုပ်ပေါင်းနေတယ်ရုပ်တစ်ခုတည်းနဲ့သွားလို့မဖြစ်ဘူးရုပ်ပေါင်းမှသွားလို့ဖြစ်တာကြွတယ်နှမ်းတယ်ချတယ်ဒီရင်ဒီရွေ့ရွေ့ပြီးတော့သွားတာသွားကျင်တဲ့စိတ်ကြောင့်သွားရုပ်တွေဆင်းဆင်းဖြစ်ပြီးတော့ရွေ့သွား အဲသွားရုပ်တွေအစဉ်စဉ်ဖြစ်ပြီးတော့ရွေ့သွားတဲ့အပေါင်းတစ်ခုခြေတလန်းတွေကိုကသွားတယ်ခြေတလန်းသွားတယ်နောက်တလန်းနောက်တလန်းလမ်းမောင်းများကအဲဒါတွေကိုသွားတယ်လို့ခေါ်ရတယ်ရရမှလည်းဒီတိုင်းပဲထိုင်ရမှလည်းဒီတိုင်းပဲကိုယ်ရဆိုင်ရမှလည်းဒီရုပ်ပေါင်းနေအဲဒါကာယရုပ်ပေါင်းသောတဝင်တဲ့တွေကျူရဲဒါလည်းရုပ်ပေါင်းနေပဲသောတဝင်တဲ့ရုပ်တစ်ခုတည်းနဲ့သောတဝင်တဲ့မှာပြည့်နေရုပ်ကလေးတမုံနဲ့အသက်ရှိလို့ပဲပြည့်နေမှာတော့မပြည့်ဘူးဆိုရုပ်ကြီးအများကြီးအဲဒါရုပ်ပေါင်းနေကာယပဲသောတဝင်တဲ့ကာယ ဘိုက်ကဖောင်းတာပိန်တာတဲ့ဖောင်းတယ်ပိန်တယ်မှာဖောင်းတယ်လာကမှလည်းရုပ်လေးတမုံနဲ့ဖောင်းတာပဲဖြစ်နေမှာတော့မပြေဘူးဆိုတာအဲဒီရင်တွေ့ချင်းတခါလဲတောင်းတဲ့သဘောတင်းတဲ့သဘောဘိုက်ထဲကနေပြီးရွေ့တဲ့သဘောတွေအဆင်းနဲ့ဖြည်းပြီးအများကြီးပဲအဲယောဂီပုဂ္ဂိုလ်တွေညာရင်းတဲ့အခါကျသူပုဂ္ဂိုလ်ကပြောပါတယ်အဲငါးငါးဆင်းတွေ့တာတွေကတယူပြီးပြီးငါးဆင်းဖြစ်တယ်ဆိုတာတွေ့တယ်သူက10ဆင်းဖြစ်တယ်သူကလည်းအများကြီးပဲတဲ့ဒီရင်တခါတက်သွားလိုက်ကြာလာတယ်ဒါအများကြီးပြောကြတယ် ဒါဘုန်းကြီးတို့ကဟောတာမဟုတ်ပါဘူးသူတို့ကလည်းပြောတာတရားထုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်သိလို့ပြောကြအဲဒီတော့ကိုကြီးတစ်ခုလုံးကရုပ်ပေါင်းကာယကာယဆိုတာဗါတဲ့နော်အဲကာယဆိုတာရုပ်ပေါင်းနော်ကာယဆိုတာရုပ်ပေါင်းထွက်တဲ့ဝင်တဲ့ဆိုတာလည်းရုပ်ပေါင်းပဲမို့လားအဲထွက်တဲ့ဝင်တဲ့လည်းကာယလည်းသူရှုတာလည်းကာယပဲမို့လားအဲဒီတော့သွားရဲဆိုရင်ခြေလမ်းနဲ့ခြေလမ်းနဲ့ရုပ်ပေါင်းနေပဲကာယပဲ ရတယ်ဆိုရင်လည်းကာယထိုင်တယ်ဆိုရင်လည်းကာယကျိုးပေါင်းတယ်ကိုယ်ရဲ့စတယ်ဆိုလည်းကာယတုတ်ကြတယ်ဆိုကာယအောင်းတယ်ဆိုကာယဖိနေဆိုလည်းကာယဒါတွေအကုန်လုံးကာယပဲမျက်စိဖွင့်တယ်အဲကာယမျက်စိမိတ်တယ်ကာယမျက်လုံးအဲမျက်တောင်ခတ်တယ်ကာယမျက်လုံးလှဲ့တယ်ကာယကောင်းကုန်းတယ်ဆိုရင်ကာယကောင်းမော့တယ်ကာယအလုံး ကိုယ်မူရတယ်ဘုရားများရုပ်ပေါင်းနေကြည့်တယ်ရုပ်တစ်ခုတည်းနဲ့ကိုယ်မူရဖြစ်နိုင်မှုရုပ်တစ်ခုတည်းနဲ့ကိုယ်မူရဖြစ်ပါမလားမဖြစ်နိုင်ဘူးရုပ်တွေအများကြီးစုပေါင်းပြီးမှကိုယ်မူရတစ်ခုဖြစ်တာအများအားဖြင့်ရုပ်ရှင်ဆိုတာအဲအနေနဲ့များကြည့်ဘူးကြပါလေအဲဒီမှာရုပ်တွေအများကြီးစုပေါင်းမှသူကစေတလန်းဖြစ်တာရုပ်တွေတခါတည်းသွားနေပုံအဲတို့ပေါ်ပေါ်ပြားလေးမှာပေါ်ပြားလေးကြည့်ဘူးမှလည်းပြီးတယ်ပေါ်ပြားလေးမှာလည်းရုပ်တွေစေတလန်းဆိုရင် နည်းနည်းကြွနေတာနဲ့တော်တော်ကြွနေတာနဲ့တော်တော်များများကြွနေတာနဲ့အဲ့ဒါတွေအကုန်လုံးစုပေါင်းပြီးတော့ဟိုမှာရိပ်တွေဆင်းနေနေတာလားသတိမျက်စိနဲ့မပိုင်းခြားနိုင်တာနဲ့အဲ့ဒီအယုတ်ကြီးရတယ်ရွေ့သွားတယ်လို့ထင်တာအယုတ်ကြီးရရွေ့တာမဟုတ်ဘူးပဲသူကတေချင်းတေချင်းနဲ့အသေးသေးတွေရွေ့နေတာဟောအဲတကွဲတဆနာလည်းအများကြီးပဲဒီလိုပဲသူကအဲ့ဒီလိုပဲကိုယ်ထဲမှာရုပ်တွေကရုပ်အများကြီးစုပေါင်းပြီးတော့မှအမူအရာတစ်ခုတစ်ခုဖြစ်တာအဲသွားတယ်ရက်တယ်ထိုင်တယ်ကိုယ်တယ်စတယ်အဲရုပ်မူအရာအများကြီးစုပေါင်းမှရုပ်ရုပ်အမူအရာတစ်ခုဖြစ်သွားတာ အဲဒါရုပ်ပေါင်းကကာယတဲ့ကာယကရုပ်ပေါင်းအနုပဒနာဆိုတာအနုပဒနာအနုအဖမ်းမှလည်းဘာသာပြန်နိုင်ပါရဲ့အဲအနုပဒနာအဖမ်းမှအဲနောက်နောက်ကလိုက်ပြီးတော့ဒီလိုလည်းပြန်နိုင်ပါရဲ့ပဒနာကကျุတယ်အဲတို့ရုပ်ဆိုရင်အနုပဒနာကကျุတာတဲ့အနုပဒနာကပါတယ်တော့အနုပဒနာအဲအနုပဒနာကကျุကာယကရုပ်ပေါင်းအနုပဒနာကကျุတာပေါင်းလိုက်တော့ပါတယ်လို့လား ကာယ ानु ပါဒနာရုပ်ပေါင်းကိုရှုသည်တဲ့ကာယနဲ့ ानु ပါဒနာနဲ့ပေါင်းကာယ ानु ပါဒနာဗမာလိုရတဲ့ရုပ်ပေါင်းကိုရှုသည်ရုပ်ပေါင်းနေပါသူကသူဖြစ်ပြနေတဲ့ရုပ်ပေါင်းတွေကိုရှုနေကာယ ानु ပါဒနာနဲ့ခေါ်သည်အခုသွားရင်သွားရင်သွားရင်သွားတယ်သွားတယ်ရှုနာကာယ ानु ပါဒနာရရင်ရတာကိုရှုနာကာယ ानु ပါဒနာထိုင်ရင်ထိုင်တာရှုတာကာယ ानु ပါဒနာလဲလျောင်းအေးရင်လဲလျောင်းအေးတာရှုတာကာယ ानु ပါဒနာဝေရင်ဝေတာကိုရှုတဲ့ကာယ ानु ပါဒနာဆန့်ရင်ဆန့်တာရှုတဲ့ကာယ ानु ပါဒနာကိုယ်မူရတစ်ခုခုပြုလို့ရှိရင် အဲ့ဒါကိုရှုတဲ့ကာအနုပါဒနာ။ခိုက်ကနေပြီးထောင်းတယ်လာလဲပင်ကြသွားလဲအဲ့ဒါကိုရှုတဲ့ကာအနုပါဒနာပဲ။ရုပ်မူရတဲ့ရှုတာအကုန်ကာအနုပါဒနာပဲ။နောက်ဝေဒနာအနုပါဒနာလေဝေဒနာဆိုတာခံစားတယ်ခံစားရဆိုတာအကောင်းနဲ့ဆိုနှစ်ခုပဲရှိတယ်။အောင်းနဲ့ဆိုအကောင်းကဒုက္ခဝေဒနာတဲ့အဆိုးကဒုက္ခဝေဒနာတဲ့ဒါနှစ်ခုပဲသင်ကြားတယ်။အလယ်လားဥပ္ပခဝေဒနာဆိုတာသင်ကြားခြင်း။ဒါကြားရမယ်လို့အတူတူပြောတဲ့အခါကလာကြတော့ အကောင်းနဲ့ဆိုတဲ့တစ်ဖက်ဖက်ကိုဝင်သွားအာဟုရိအကျိုးဖြစ်တဲ့ဥပ္ပခဝေဒနာကဒုက္ခခံခဲ့တဲ့သဘောတည်းပါဝင်နေတယ်ကုသိုလ်ဤအကျိုးဖြစ်တဲ့ဒုက္ခဝေဒနာကုသိုလ်ဤအကျိုးဖြစ်တဲ့ဥပ္ပခဝေဒနာကဒုက္ခဒုက္ခထဲမှာဝင်သွားတယ်ချမ်းသာတဲ့ဘက်ကဝင်ဝင်သွားတယ်ဒါကြောင့်တရားဒီကညမှာကျင့်ကြလို့ရှိရင်ဖြင့်ချမ်းသာဆင်းရဲဆိုပြီးချမ်းသာဆင်းရဲဆင်းရဲအားဖြင့်ယောဂီပုဂ္ဂိုလ်ညာထဲမှာသင်တယ် ဝေဒနာဆိုင်ချမ်းသာနေရာချင်းနဲ့သင်ကြားသင်ရဲ့နေရာချင်းနှမျိုးပဲအဲညာချင်းတဲ့ပုဂ္ဂိုလ်ညာချင်းတဲ့ခါကာလတွေကြတော့ဖြင့်အလယ်လဝေဒနာလည်းထင်တတ်ပါတယ်တော့အဲတော့ခံစားတယ်ဆိုတာအကောင်းအဆိုးအလားသာသုံးခုအကောင်းဆိုးအလားသာသုံးခုသုံးခုလုံးဟာခံစားတာကြည့်ရတဲ့ကောင်းတာကိုခံစားတယ်ဆိုးတာကိုခံစားတယ်အလယ်လခံစားတယ်အလယ်လခံစားတယ်ဆိုတာကတော့ကောင်းတာလည်းမထင်ကြဘူးမကောင်းတာလည်းမထင်ကြဘူးအဲဒီမှာကိုယ်ကညောင်းတာပူရနာတာကျင်တာတဲ့ခဲတာတွေကဒါတွေကကောင်းတာလားဆိုးတာလား ဒုက္ခတွေပေါ့ကိုယ်ထဲမှာညောင်းနေပူနေနားနေရှင်းနေကြိုက်ခဲတဲ့ခံခဲ့တဲ့သဘောတွေဒုက္ခဝေဒနာခေါ်တယ်ကိုယ်ထဲမှာကောင်းတာတွေနဲ့တွေ့ပြီးတော့အတွေ့အထိကောင်းတာလည်းရှိတယ်ဒါကတော့အမျိုးမျိုးသိနေကြဘူးဓမ္မဝါဒကဒုက္ခဝေဒနာမှာခေါ်တာတွေများတယ်ညောင်းနေတနာတယ်ကျင်တယ်ကြိုက်ခဲတယ်မောတယ်ပန်းတယ်အနေထိုင်ထက်တယ်ဆင်းရဲတယ်စသည်ဖြင့်အမြင်ညဒုက္ခဝေဒနာဒုက္ခဝေဒနာကြတာမြည်ရကောင်းတယ်လို့တမျိုးတည်းချမ်းသာတယ်ဆိုတာစာထဲမှာလည်းရတဲ့ရတဲ့မှာချမ်းသာတယ်လို့သိမှတော့ အဲချမ်းသာတယ်နဲ့ကောင်းတာနှစ်ခုရှိတယ်ဆိုပါတော့ဒီမှာဒါလည်းရှိတာလည်းကောင်းတာအဲကောင်းသောခံစားမှုတွေဖြစ်တယ်အဲဒါလည်းဝေဒနာပဲဆိုးတဲ့ခံစားမှုလည်းဝေဒနာပဲကောင်းတဲ့ခံစားမှုလည်းဝေဒနာပဲအဲဒီဝေဒနာတွေကကျွရတယ်တရားတွေကြီးတယ်ပဲဆိုးတယ်ကျွရတယ်ကောင်းတယ်ကျွရတယ်ဝေဒနာဥဒင်းကကျွရတယ်ဒီထဲကတန်းနိုင်လို့ချင်းအလယ်လားဖြစ်တဲ့ဝေဒနာလည်းကျွရတယ်ဥပ္ပခဝေဒနာအဲဒီဝေဒနာ၃ပါးဒီကစိတ်ထဲမှာ ဆိုးတဲ့ဝေဒနာတွေခံစားမှုတွေကြီးရဲ့ပေထဲကနေစိတ်မချမ်းသာတာစိတ်ပူတာအဲနှလုံးမသာတာဝန်းနေတာကြောက်တာလန့်နာစသည်ဖြင့်စိတ်ထဲခံခဲ့တဲ့သဘောတွေမှာဒုက္ခဝေဒနာခေါ်တယ်စိတ်ထဲမှာဝမ်းမြောက်ဝမ်းသာကျွမ်းလန်းပြီးတော့နေတာဒုက္ခဝေဒနာကချမ်းသာတွေခေါ်တယ်ဒါလုံးနဲ့ဆိုချမ်းသာတွေစိတ်ကျွမ်းလန်းချမ်းသာပြီးတော့အဲဒီမှာအဲဒီဆိုးတဲ့ခံစားမှုဖြစ်ဖြစ်ချမ်းသာတဲ့ခံစားမှုကောင်းတဲ့ခံစားမှုဖြစ်ဖြစ်အလဲလားခံစားမှုဖြစ်ဖြစ် အဲဒါဒီတိုင်းဒီတိုင်းရှုတာခံစားမှုတွေကဝေဒနာရှုတာကအနုပါဒနာဝေဒနာနဲ့အနုပါဒနာပေါင်းရင်ဝေဒနာအနုပါဒနာလည်းဖြစ်လာခံစားမှုကရှုရမယ်အာယုံအနုပဒနာကရှုရဲ့စိတ်ရှုရဲ့ပြီးတဲ့ဉာဏ်ဟာမှတ်တိုင်းမှတ်တိုင်းညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်စသည်ဖြင့်ပါရှုနေတဲ့အခါညောင်းတာပူတာခံခဲ့တာတွေကဒုက္ခဝေဒနာရှုတာကအနုပဒနာဝေဒနာအနုပဒနာဖြစ်နေတာ အာထုရတယ်ဝိညာဉ်လူပါဒနာအာထုရတယ်တရားတယ်အဲဘုရားရှိတဲ့ပုဂ္ဂိုလ်တွေဉာဏ်တမ်းပြီးတော့ဟောတာမယူပါဘူးတော့ဟောတာလည်းဟောရုံမကဘူးကျွတ်သားနဲ့ရေးတယ်လားဒီဘယ်လိုလုပ်ရေးတယ်လဲမသိဘူးအားရကြတော့မြတ်စွာဘုရားဝေဒနာကျွတ်ပါမယ်ဝေဒနာနုပါဒနာဟောတာလည်းကမယူပါဘူးဟောတဲ့ပုဂ္ဂိုလ်ကဟောတာလည်းစာရေးတာကဒါသူစာစာနဲ့တခါရေးတာဟွန်းဆိုတော့ဘယ်မှောင်ရေးတာလဲအဲ့ဒါသူ့ဆရာကြီးလည်း တပည့်တွေကဒီတိုင်းယုံကြည်သွားလို့ရှိရင်တော့တော်တော်အပြည့်ကြီးတာဥစ္စာကဘုရားတရားနဲ့ကြောင်းမြန်ကိုကျင့်ဘုရားကဝေဒနာနုပါဒနာရှုရပါမယ်လို့ဝေဒနာရှုရပါမယ်လို့ဟောတာဒုက္ခမှာဝေဒနာဝေရိယမှာတော့အဲဒုက္ခမှာဝေဒနာဝေရိယမှာတော့ဒုက္ခဝေဒနာဝေရိယမိနိပဇာနာတိဒုက္ခမှာဝေဒနာဝေရိယမှာဒုက္ခဝေဒနာဝေရိယမိနိပဇာနာဣတ္တဝေဒနာရှုုံနေဒုက္ခကြီးတွေဒုက္ခကြီးဥပိ္ပခကြီးတွေရှုရမယ်လို့ဟောတာဒါမှယူပါမှုဟောရင်ဒါကတော့တရားတရားတော့လည်းကျောင်းကဆန့်ကျင်တာဟောတာ စိတ်စိတ်ကစိတ်မျိုးမျိုးတွေကြည့်ရစိတ်မျိုးမျိုးတွေစိတ်ဓာနုပါဒနာမှာတာရာကစိတ်ဝိတာရာကစိတ်တာရာကစိတ်တတ်မဲ့တဲ့သဘောနဲ့တကွဖြစ်တယ်တတ်မဲ့တဲ့စိတ်ပါပဲဝိတာရာကစိတ်တတ်မဲ့ခြင်းမပါတဲ့စိတ်တတ်မဲ့ခြင်းတဲ့စိတ်တတ်မဲ့တဲ့စိတ်မတတ်မဲ့တဲ့စိတ်သာတဲ့စိတ်မသာတဲ့စိတ်စိတ်ဆိုးတဲ့စိတ်စိတ်မဆိုးတဲ့စိတ်အဲဒီလိုစိတ်တွေရှိတယ်အဲဒီလိုစိတ်တွေကိုဒီတိုင်းဒီတိုင်းရှိတာစိတ်ဓာနုပါဒနာခေါ်တယ် ကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသည်ဖြင့်မှရင်သိကတတ်ထွက်သွားတယ်ဆိုတာမြစ်သက်သာယာတိထွက်သွားတာလည်းရှိတတ်တယ်ညာတော်ရင်အဲ့ဒါများပါတယ်မြစ်သက်သာယာတိထွက်သွားတယ်ကိုကြိုက်တဲ့အာယုန်လေးတွေသွားတာလေကိုကြိုက်တဲ့အာယုန်တကူးတယ်သွားတာကသိများပါတယ်သူပဲသိများအဲ့ဒါတွေမှတ်ရတယ်သွားတယ်သွားတယ်မှလိုက်တယ်ကြောက်သွားကြောက်သွားတော့စိတ်တွေလုံးလုံးမရှိဘူးလားဆိုရှိတဲ့စိတ်ကလည်းရှိနေတာတကူးသိတဲ့အာယုန်တကူးသိတဲ့စိတ်ကလည်းရှိနေတာအဲ့ဒီစိတ်က နိစ္စတာမှုမပါဘူးတယ်မှာအဝိဒါရကသိခေါ်တယ်အဲဒီသိလည်းသိရတာပဲဒါခါရံကြတော့ကိုမကြိုက်တဲ့အာယုံအာယုံကြီးစိတ်ရောက်ပြီးတော့လည်းရှိတယ်အဲဒီမှာတော့ဒေါသနဲ့စိတ်ဆိုးပြီးတော့စိတ်ကူးနေတာအဲဒီဒေါသစိတ်ပြည့်စိတ်ဆိုးတာလည်းရှိမှမှရတာပဲကျူလိုက်မှလိုက်တော့စိတ်ဆိုးစိတ်ပြည့်တဲ့စိတ်ကကြောက်သွားကြောက်တာတော့ဘာသိမှမရှိဘူးလားဆိုရှိတော့ရှိတယ်ဆိုဘာသိရှိတယ်ဒေါသခင်းတဲ့စိတ်ဒေါသမပါတဲ့စိတ်အဲဒီစိတ်လည်းမှမှရတာအဲဒီတော့စိတ်ကြည်တိုင်းကြည်တိုင်း ရှုနေတာကစိတ်ဓာနုပါဒနာစိတ်ဓာစိတ်ပါဠိကိုစိတ်ဓာကိုဗမာစိတ်ဆိုပြီးတော့ဆိုပဲလိုလိုနာမည်ပေးတာသာသနာကညာသမာဓိမှာတည်လာကြလို့ဟောတာပြောတာတွေအများနဲ့လူရင်းနှုတ်တဲ့နေစိတ်ဆိုတာဗမာစကားဖြစ်နေပြီဘုရားအဲစိတ်ဆိုတာပါဠိမှနောက်တယ်မသိဘူးလားဗမာစကားပဲဖြစ်သူတို့အာယုန်နဲ့ဉာဏ်စိတ်ကူးတာကစိတ်ရှုတာကအနုပါဒနာငါကပေါင်းလိုက်တော့စိတ်ဓာနုပါဒနာ အဲကြံစည်မှုစိတ်ကူးမှုတွေစိတ်တိုင်းစိတ်တိုင်းရှိတဲ့အသိဉာဏ်ပေါ့ဒါစိတ်ဓာနုပါဒနာလို့ခေါ်ပြီးဓမ္မနုပါဒနာဓမ္မဆိုတာသဘောတရားအဲသဘောတရားရုပ်မူရရလို့လည်းမဟုတ်ပဲဝေဒနာခံစားမှုရလို့လည်းမဟုတ်ပဲအဲစိတ်စိတ်ကူးစိတ်သဘောရလို့လည်းမဟုတ်ပဲနဲ့သဘောတရားတာဉာဏ်အနေအချင်းထင်လာတဲ့အခါတွေဒီပါချင်းတော့ပညာတို့သင်္ခါရတို့ဆိုတဲ့တရားတွေပေါ့လေသင်္ခါရဆိုတာအများကြီးရှိပါတယ် ပညာဆိုတာမှတ်သားတဲ့သဘောသင်္ခါရဆိုတာဖတ်သားစေရနာမနတိကာရလောဘဒေါသမောဟစသည်အများကြီးရှိပါတယ်သူက90ကြီးအဲ့ဒီတရားတွေအဲ့ဒီတရားတွေစိတ္တကြံကျူနာကဓမ္မ ानु ပါဒနာတဲ့သဘောတရားအနေအချင်းကျူသည်အဲ့ဒီအနုပါဒနာ၄ပါးနဲ့ကျူနေတဲ့အခါမှာမေသိမာသတိပ္ပာပဲအလယ်လမ်းပဲလားကာမအာယုန်တွေ ပါရခံစားနေတာလည်းမဟုတ်ဘူးလာတိုင်းလာတိုင်းအာယုန်တွေကိုရှုနေအမှန်တည်းပြန်ရှုနေပါရမှုသိသက်မှုတွေမဖြစ်အောင်နေတဲ့ဆရာအာယုန်တွေမြင်ရလဲမြင်တယ်လို့ရှုကြားရလဲကြားတယ်လို့ရှုနားရနားတယ်လို့ရှုဒီတိုင်းဒီတိုင်းရှုနေတော့သိသက်မှုသာမှုဖြစ်ခွင့်မရအောင်မယူပဲနေတဲ့ပုဂ္ဂိုလ်မှာဆိုရင်အဲဒီအာယုန်ကောင်းလေးတွေတွေ့တဲ့တွေ့တဲ့သိသက်သာမှုဖြစ်တယ်ရှုနေတဲ့ပုဂ္ဂိုလ်မှာသိသက်သာမှုမဖြစ်နိုင်မှုဒီမှာရိပ်ဒါတော့ကာမအာယုန်တွေကို ခံစားနေတဲ့အကျင့်မဟုတ်ဘူးတဲ့ဒီကျင့်။ဒါချင်းမခံစားရလို့ဆင်းအောင်လုပ်နေတာလားဆိုဘယ်လိုလဲဆင်းရတာမဟုတ်ဘူးတဲ့မြင်နေနေလိုက်တာတော့မြင်ရပါသေးရဲ့လို့။ကြားရင်ကြားလိုက်တာလည်းကြားရပါသေး။စားရင်စားလိုက်တာလည်းစားရပါသေးရဲ့လို့က။အဲဒီနာလို့ရှိရင်အာရဒတိဝအောင်လို့သင်လျော်လျောက်ပါတဲ့အစာအရသုံးဆောင်ရပါလေ။သုံးဆောင်တဲ့အခါကလည်းအမှန်နဲ့ဘုရားလေးကသုံးသမင်းတို့မြင်ကြတဲ့မြင်တယ်မြင်တယ်နဲ့မှန်ပါ။ဒါလည်းလို့ရှိရင်တန်းတယ် အဲလက်တွေပါပြင်းပြင်းနဲ့ဟိုမှာဓမင်းလုံးတွေပါပြင်းပြင်းနဲ့အဲယူလာရင်ယူလာတယ်မတယ်မတယ်အဲဗဇာဖွင့်ရင်ဖွင့်တယ်ဗဇာတဲ့ခွန်းလိုက်လို့ရှိရင်ခွန်းတယ်ပြီးတော့လက်ချလို့ရှိရင်ချတယ်ထိတယ်အဲဝါလို့ရှိရင်ဝါတယ်ဝါတယ်ဒီထဲမှာဝိုင်းဝိုင်းတဲ့အရာတွေပေါ်လာတာကိုဒီမှာချိုးတာရှင်တာလေးတွေစိတ်နာကောင်းတာလေးတွေပေါ်လာအဲ့ဒါတွေပေါ်လာလို့ရှိရင်ကောင်းရင်ကောင်းတယ်ဒါကမနိုင်လို့နှိမ့်သက်မှုသာမှုဖြစ်ရင်နှိမ့်သက်တဲ့သားရဲမှတ်ရတယ်လက်ခံထားရမှာမဟုတ်အဲဒီတော့ဒီမှာကိလေသာပဲပြရအောင် တတိတိုင်းစားတော့နေတဲ့ပုဂ္ဂိုလ်တွေကတော့မြင်ကလေးကပါရသဘောကျပြီ။ဒီမှာပြုံးပြုံးနဲ့။ဟွန်း။ဒီမင်းကောင်ဟင်းကောင်နေစားတော့မယ်။အဲဟင်းကောင်နေအသားကောင်နေဟင်းကောင်နေဝက်သားတို့ကြက်သားတို့အဲမုံကောင်နေစားတော့မယ်ဆိုပြီးတော့မစားရခင်ကလည်းဟိုမှာနေသိတာမှုတွေဖြစ်ကုန်ပြီ။ဒါမှုတွေသဘောကျတာဖြစ်ကုန်ပြီမှာ။ຢာကတွေဖြစ်တယ်။နောက်ယူမြင်မိစားတဲ့အခါမှာလည်းပဲအဲဒီယူတဲ့အခါကာလတွေမှာလည်းပဲ ပါရမှုတွေနဲ့ပဲလက်ကိုလိုက်တာဆန်းလိုက်တာပြုနေတဲ့ကပါရမှုတွေနဲ့ခုနယောဂီမှာတော့မှတ်နေတော့ပါမှုမပါဘူးတဲ့အဲဒီသတိပုဂ္ဂိုလ်တွေတော့ဒီဝိညာဉ်မှာကိုတခါလဲမျက်နှာကြည့်ရင်ပြုံးပြုံးချွင်ချွင်နဲ့တခါလဲပါရနှိမ့်သက်မှုတွေပါလာလက်ကလည်းပဲဒီလိုပဲလက်ထဲမှာလည်းပဲပါရနှိမ့်သက်မှုနဲ့တခါလဲအဲလှမ်းပြီးတော့ယူလိုက်တာပေါ့လေယူပြီးတော့ဒါဝါရံလည်းပဲအာရနှိမ့်သက်မှုတွေပါရမှုတွေနဲ့ဒီမှာဝါဝါပြီးတော့စားရဘူးတခါလဲမရင်ချက်ရင်တခါလဲစိုက်တယ်တခါလဲအဲဒီကကအချိုးချင်းစိတ် အစပြည့်တဲ့ရတာတွေလည်းတခါလဲခံစားနေတာရတယ်ဟိုဟာတွေကစိတ်ကောင်းတာဒီဥစ္စာတွေကစိတ်တရားကြတာအချက်ကကောင်းတယ်ဗာပြည့်စညာပြည့်တယ်စဉ်းစားလိုက်တယ်လို့ဆိုတာနောက်နောက်လည်းဒီလိုဟာတွေစားဖို့ရမစားဘူးတဲ့ဟာနဲ့ဆိုရင်ဒီလိုဟာစားဖို့ကြံနေတယ်ဒီလိုမေးကြည့်တယ်ဗာနဲ့ဗာနဲ့ချက်တော့ဘယ်နဲ့လို့တော့မေးရတယ်ကိုယ်အိမ်ကြရဲ့ဒါမျိုးချက်ခိုင်းပြီးစားမလို့ဟုတ်လားဘုန်းကြီးတွေလည်းဒီလိုပဲကျို့အချက်ကောင်းလို့ရှိရင်မေးရဲ့ကိုကပ္ပိယတွေပါချက်ခိုင်းမလို့လို့ဒီလိုလုပ်တာတော့อืมအဲ့ဒီမှာဗာနဲ့တမှုတွေလက်ခံနေတာ အဲစားရပါနေလည်းမလဲအခုယောဂီပုဂ္ဂိုလ်ကဒီလိုမဟုတ်ဘူးအဲမြင်တိုင်းမြင်တိုင်းပြုမြင်တိုင်းရှုမှစားရဝါရခါရှုမှတရားသာလေးပေါ်ရင်လည်းရှုမှဒီနေ့ပါရနေတဲ့မှုကမနိုင်သေးလို့ဖြစ်သွားလို့ရှိရင်လည်းရှုမှနိုင်သွားတဲ့ခါကျတော့ပါရမှုကမပါပါဘူးမကောင်းနေတဲ့ခါပါရမှုမပါဘူးဘယ်လောက်ကောင်းတာတွေစားနေရပါမယ်လို့ကောင်းတယ်လို့မသိဘူးမိမိချက်ချက်ရလို့မရှိဘူးစားနေကြမှုသာစားနေရဟာဖြစ်အောင်လို့သာစားနေရတယ်ဒီတဲ့မမောစရာတွေဘာမှမရှိဘူးသူကအမှကောင်းနေတဲ့ခါအဲဒီလိုတွေ့ရပါတယ်အဲဒီမှာပါရမှုတွေလုံးဝကျင်းဒါကြောင့် အဲဒီစားတော့နေတာကာမဒုက္ခဏိကနိရောဓမရှိဘူးတဲ့ကာမောအာယုန်နေတာနှိမ့်တဲ့ခံစားမှုလည်းမရှိဘူးဝိပဿနာရှိရင်းနဲ့စားနေတော့အဲမစားရပါလည်းမဟုတ်ဘူးစားရင်စားရတယ်ဒါလည်းစားရဲစားပြီး